သာသနာတော်နှစ်2569ခုနှစ်ကောဇာတက္ကရီ1385ခုနှစ်နေုံလာဇန်8ရက်ခရစ်နှစ်2023မေလ26ရက်တောက်ကြနေ့ယနေ့အမေရိကန်နိုင်ငံကာလီဖိုးနီးယားပြည်နယ် ဟမုံဘင်းမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးအတွင်း၌မာသတိပဋ္ဌာန်ဝိပဿနာခုနှစ်ရတရားစခန်းပွဲမှာမာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုးရိုးသေးသေးရှုပွားအားထုတ်လျက်ရှိကြတယ်ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနဓမ္မဒါနအနေအားဖြင့်တရားလှူပေးလူမှာက ဓမ္မပရဒေသနာတော်မှာနာတဲ့ပင်စဘေခုဝတ္ထုတရားတော်ဖြစ်ပါတယ်ပင်စဘေခုဆိုတာပင်စဆိုတာငါဘေခုဆိုတာယဟန်ယဟန်၅ပါးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောထားတဲ့ဒေသနာဖြစ်ပါတယ်ဒီဒေသနာတော်ကိုဘုရားရှင်ကိုယ်တော်မြတ်ကြီးတာဝတိပြင်မဇေတဝန်ကျောင်း ကင်းအောင်မှုတွေကိုစံပြောတော်မူခြင်းအချိန်မှမြတ်စွာဘုရားဒီယဟန်၅ပါးကိုဟောကြားတော်မူတဲ့ဒေသနာဖြစ်ပါဒီယဟန်၅ပါးကိုမြတ်စွာဘုရားဘယ်လိုဟောကြားတာလဲဆိုတော့သကုဏတံဝရောတာရုတာရုသောဒေနတံဝရောဂာနေနတံဝရောတာရု ဂာနေနတံဝရောတာတုဇင်ဝါတာရုဇင်ဝါယတံဝရော ကာယေနတံဝရောတာရုတာရုဝါစာယတံဝရော မနတ္တတံဝရောတာရုတာရုတပ္ပထတံဝရောတပ္ပထတံဝုတောဘိက္ခုတပ္ပဒုက္ခပမုစ္စတိလို့မြတ်စွာဘုရားဒီဒေသနာကိုယဟန်၅ပါးကိုမြတ်စွာဘုရားဟောတာဖြစ်ပါတယ် အဲတော့ဒီဒေသနာရဲ့အဓိပ္ပာယ်ကိုတော့ဘုန်းကြီးနောက်ပိုင်းလေးကြာမှပြောပြပေးပါမယ်ဒီယံငါးပါးဟာသူတို့နေထိုင်ကြတဲ့အခါကာလပေါ့တကြောင်စီတကြောင်စီကိုယ့်ရဲ့သင်္ကန်းကြောင်းလေးတွေနဲ့ကိုယ့်ဟာကိုနေထိုင်ကြအဲ့ဒီနေထိုင်ကြပြီးတော့ဧကေကောစက္ခုဓာရေတုပြင်စဓာရေတုဧကေကမေဝရခိ သူတို့တပါးတပါးလျင်ဒွါရတစ်ခုတစ်ခုကိုထိမ့်သိမ်းစောင့်ရှောက်ကြတယ်စက္ခုဒွါရသောတာဒွါရဂာနဒွါရဇိဝါဒွါရကာယဒွါရတပါးကမျက်စိကိုစောင့်ရှောက်တယ်မျက်စိဘောက်ကကိလေသာမဝင်အောင်စောင့်ရှောက်တယ်တပါးကနာ နာကအတန်ကနေပြီးတော့ကိလေသာမဝင်အောင်သူဆောင်ရှောက်ခဲ့တပားကနှာခေါင်းက အနက်နဲ့ဆက်ပြီးတော့ကိလေသာမဝင်အောင် ဆောင်ရှောက်တယ်တပားကအရတာအစာတောက်နဲ့ဆက်ပြီးတော့ကိလေသာမဝင်အောင်ဆောင်ရှောက်တယ်တပားကကာယအတွေ့အထိအဲဒီအတွေ့အထိနဲ့ဆက်ပြီးတော့ကိလေသာမဝင်အောင်ဆောင်ရှောက်တယ်ယဟန်၅ပါး ဒီနေ့မှာသူတို့အလုံးစုံတွေ့ကြတဲ့အခါကလည်းကြတော့တပားနဲ့တပားအငင်းခုန်ဖြစ်ကြတယ်အဟံဒူရဲခါရဲခါမိအဟံဒူရဲခါရဲခါမိငါဆောင်လျှောက်တဲ့ဒွါရကပိုခက်ခဲတယ်သင်တို့ဆောင်လျှောက်တဲ့ဒွါရတွေကမခက်ခဲဘူးလွယ်ကူတယ် မျက်စိဘကိုစောင့်ရှောက်တဲ့စကုစကု द्वार ကိုစောင့်ရှောက်တဲ့ပုဂ္ဂိုလ်ကလည်းပဲဒီစကု द्वार မျက်စိကိုစောင့်ရတာခက်ခဲတယ်ပေါ့နာသောတာ द्वार နာကိုကိလေသာမဝင်အောင်စောင့်တဲ့ပုဂ္ဂိုလ်ကလည်းနာကိုစောင့်ရှောက်ရတာခက်ခဲတယ်ဟိုကနှာခေါင်းအနံ့ကိုနဲ့ဆက်ပြီးတော့စောင့်ရှောက်ရတဲ့ပုဂ္ဂိုလ်ကလည်းအနံ့ပေါ့အရသာစာတိမှုနဲ့ဆက်ပြီးတော့ကိလေသာမဝင်အောင်စောင့်ရှောက်ရတဲ့ပုဂ္ဂိုလ်ကလည်းပဲအရသာနဲ့ဆက်ပြီးတော့စောင့်ရှောက်ရတာခက်တယ် အတွေ့အထိနဲ့စပ်ပြီးတော့စောင့်ရှောက်ရတဲ့ပုဂ္ဂိုလ်ကလည်းပဲသူ့ဟာကခက်တယ်။တပားနဲ့တပားအငင်းခုန်ဖြစ်ကြတယ်။သူစောင့်ရှောက်ရတာခက်တယ်။ငါစောင့်ရှောက်ရတာခက်တယ်နဲ့အဲ့ဒီလိုအငင်းခုန်ဖြစ်ကြတဲ့အခါကာလကြတော့ကဲဒီလိုဆိုရင်မြတ်စွာဘုရားထံသွားမယ်။မြတ်စွာဘုရားထံသွားပြီးတော့မြတ်စွာဘုရားရဲ့အဆုံးဖြတ်ကိုခံယူမယ်ဆိုပြီးတော့အဲ့ဒီမှာယဟန်၅ပါး မြတ်စွာဘုရားထံသွားပြီးတော့သူတို့ရဲ့စောင့်ရှောက်မှုတပါးစီတပါးစီစောင့်ရှောက်မှုကိုမြတ်စွာဘုရားလျှောက်တယ်အဲ့ဒီတည်းကဘယ်ပုဂ္ဂိုလ်ရဲ့စောင့်ရှောက်မှုကပို့ပြီးတော့ခက်ခဲပါသလဲမျက်စိကိုစောင့်ရှောက်ရတာကပို့ပြီးခက်ခဲသလားဓမ္မမဟုတ်နားကိုစောင့်ရှောက်ရတာကပို့ပြီးခက်ခဲသလားနှာခေါင်းကိုစောင့်ရှောက်ရတာလျှာကိုစောင့်ရှောက်ရတာအတွေ့အထိကိုစောင့်ရှောက်ရတာ ဘယ်ပုဂ္ဂိုလ်ရဲ့စောင့်ရှောက်မှုက ပိုပြီးတော့ခက်ခဲပါသလဲလို့မြတ်စွာဘုရားကိုလျှောက်တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဘိခဝေတပ္ပာနိပေတာနိဒုရခဏီဝါတပ္ပာနိဝါအလုံးစုံမျက်စိကိုစောင့်ရှောက်ရတဲ့ပုဂ္ဂိုလ်ကလည်းပဲမျက်စိဘောက်ကကိလေသာမဝင်အောင်စောင့်ရှောက်ရတာခက်တာပဲနားဘောက်ကနေပြီးကိလေသာမဝင်အောင်စောင့်ရှောက်ရတဲ့ပုဂ္ဂိုလ်ကလည်းခက်ခဲတာပဲ နှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်အတွေ့အထိနဲ့စပ်ပြီးတော့အဲ့ဒီစောင့်ရှောက်ရတဲ့ပုဂ္ဂိုလ်တွေဟာလည်းအားလုံးအတူတူခက်ခဲကြတာပဲလို့မြတ်စွာဘုရားကမိန့်ကြားတော်မူတယ်သင်တို့ဟာယခုမှဒီလိုယဟန်ဆိုတာဟာဒီတခုတည်းစောင့်ရှောက်ရတာမဟုတ်ဘူးတဲ့တနည်းအားဖြင့်တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာဒီတခုတည်းစောင့်ရှောက်ရတာမဟုတ်ဘူးမျက်စိနားနာလျှာကိုယ်စိတ်ဆိုတဲ့အဲ့ဒီတကား6ပေါက်က ကိလေသာမဝင်အောင်အထူးတတိကပ်ပြီးတော့တတိဆိုတဲ့အဆောင်လေးထားပြီးတော့ကိလေသာဝင်ခွင့်မရအောင်စောင့်ရှောက်ရတယ်။အဲတော့သင်တို့ဟာအခုမှမစောင့်ရှောက်နိုင်တာမဟုတ်ဘူး။တကူသောဘဝတုန်းကလည်းပဲသင်တို့ဒီလိုမစောင့်ရှောက်နိုင်လို့သင်တို့ရဲ့အသက်အန္တရာယ်တွေကြုံတွေ့ခဲ့ရတယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားမိန့်ကြားတော့အဲဒီမှာယဟန်၅ပါးကတပည့်တော်တို့ဘယ်လိုဖြစ်ခဲ့ကြသလဲ။ ဘယ်လိုကြုံတွေ့ခဲ့ရသလဲဆိုတဲ့အကြောင်းကိုမြတ်စွာဘုရားမေးလျှောက်ကြတယ်။အဲဒီမေးလျှောက်ကြတဲ့အခါကာလမှာမြတ်စွာဘုရားကအတ္တိပါရဏတိယံပြမရတ်အတေအကြောင်းကိုမြတ်စွာဘုရားပြန်ပြီးဟောပြတယ်။အဲဒီအတေအကြောင်းကဗာရဏတိမြို့ဗျမရမင်းကြီးဖြစ်စဉ်အချိန်ခါကာလတုန်းကအဲဒီဗျမရမင်းကြီးမှာသားတော် တရားရှိတယ်တဲ့သားတော်တရားရှိ မင်းဆိုတော့မိဖုရားတွေများစွာတွေကနေပြီးတော့မွေးဖွားလာတာသားတရားရှိတယ်တဲ့အဲ့ဒီသားတရားထဲမှာဘုန်းကြီးတို့ရဲ့အလောင်းတော်ဘုန်းကြီးတို့ရဲ့အလောင်းတော်ဟာအဲ့ဒီမှာအငယ်ဆုံး အထွေဆုံးသားလေးဖြစ်တယ်အငယ်ဆုံးအထွေဆုံးသားလေးဖြစ်တယ်အဲ့လိုသားလေးဖြစ်တဲ့အခါကလည်းကြတော့ဒီအထွေဆုံးသားအငယ်ဆုံးသား သူ့စိတ်ထဲမှာဒီနေ့မှာအကြံစီဖြစ်တယ်ဘယ်လိုအကြံစီဖြစ်ပေါ်လာလဲဆိုတော့မိဘရဲ့အမွေပေါ့ဖခင်ရဲ့အမွေဖြစ်တဲ့ဒီထိနန်းစည်းစိမ်ကိုငါကနောက်ဆုံးအငယ်ဆုံးဖြစ်နေတယ်ငါရှိက69ခုရှိမိဘရဲ့အမွေကိုငါခံမခံစားရပါမလားလို့စိတ်ထဲမှာအကြံစီဖြစ်တယ်အဲလိုအကြံစီဖြစ်တဲ့အတိုင်းပဲ အိမ်မှာဆွမ်းခံကြွတယ်ပြည့်စေကဗုဒ္ဓအရှင်မြတ်ပေါ့အဲ့ဒီပြည့်စေကဗုဒ္ဓအရှင်မြတ်များဆွမ်းခံကြွလာတဲ့ခါကဏ္ဍကြတော့ပြင့်ပြီးတော့ဆွမ်းများလောင်းလူဆက်ကပ်ပြီးတော့သူ့ရဲ့ဖခင်ရဲ့အမွေဖြစ်တဲ့ဌိနန်းစီစဉ်ကိုရနိုင်မရနိုင်ပြည့်စေကဗုဒ္ဓအရှင်မြတ်များကိုလျှောက်ထားတော့အဲ့ဒီမှာပြည့်စေကဗုဒ္ဓအရှင်မြတ်များက သင်ဟာတိဖခင်ရဲ့အမွေဖြစ်တဲ့ဌိနစီစဉ်ကိုမရနိုင်ဘူးဒီကနေပြီးတော့ယူဇနာပေါင်း80တရားစသည်ပေါ့ဝေးกว่าတဲ့အဲ့ဒီမှာ တက္ကသိုလ်ပြည်ဆိုတာရှိတယ်တဲ့အဲ့ဒီတက္ကသိုလ်ပြည်ကိုသင်ခုနှစ်ရက်အတွင်းရောက်အောင်သွားနိုင်ရင်တက္ကသိုလ်ပြည်ရဲ့ဌိနစီစဉ်ကိုသင်ခံစားစံစားရလိမ့်မယ် ပြည့်စေကဗုဒ္ဓရှင်မြတ်များကမေးရှိအမေးရှိပြီးတော့အဲ့ဒီကိုတက္ကသိုလ်9ရက်နဲ့ရောက်အောင်သွားရလမ်းခရီးမှာဘလူးရဲ့အန္တရာယ်တွေရှိတယ်အဲ့ဒီလိုလမ်းခရီးမှာဘလူးရဲ့အန္တရာယ်တွေရှိတယ်အဲ့ဒီအန္တရာယ်တွေကလုတ်ကင်းအောင်သွားနိုင်ရင်9ရက်မြောက်တဲ့နေ့ကိုသင်ရောက်သွားလို့ရှိရင်အဲ့ဒီတက္ကသိုလ်ပြည်ရဲ့ဌိနစီစဉ်ကိုသင်ရလိမ့်မယ် ဒါလည်းသူသွားလို့တယ်သွားလို့တဲ့အတွက်ကြောင့်မို့ပရိသေးပရိပံပရိချီရလို့တဲ့အတွက်ကြောင့်မို့ပြည့်စေကဗုဒ္ဓရှင်မြတ်များထံကနေပြီးတော့ပရိတရားများနာကြနာကြပြီးတော့အဲ့ဒီမှာပရိသေးပရိပံပရိချီစသည်ဖြင့်သူဆောင်ဆောင်ပြီးတော့ခရီးထွက်ဖို့ပြင်ဆင်မှအေးလို့ခရီးထွက်ဖို့ပြင်ဆင်တဲ့အခါကလည်းကြတော့သူ့ရဲ့အနိကငေဂျုံနေပေါ့မင်းသားဆိုတော့အနိကငေဂျုံနေရှိတာ အဲ့ဒီမှာအနိကငွေကျွန်းလေးဖြစ်တဲ့မင်းသားရဲ့ကျွန်း၅ဦးကလည်းပဲသူတို့လိုက်ချင်တယ်အဲ့ဒီမှာသူတို့လိုက်ချင်တယ်မင်းသားကိုစိတ်မချဘူးပေါ့မဟုတ်ဘူးအန္တရာယ်များတယ်မင်းတို့သွားလိုက်လို့မဖြစ်ဘူးအန္တရာယ်များတယ်ဒီအန္တရာယ်ကြားတဲ့ကငါသွားရမှာဒါကြောင့်မင်းတို့နေရကြဟိုကလည်းမဟုတ်ဘူးမင်းသားကိုစိတ်မချဘူးပေါ့အဲ့ဒီလိုနဲ့ စိတ်မချဘူးဆိုတော့ကဲဒီလိုဆိုရင်တော့မင်းတို့လိုက်ခဲ့ကြလမ်းခရီးမှာဘလူးရဲ့အန္တရာယ်ကိုငါတို့ကြုံတွေ့ရလိမ့်မယ်အဲ့ဒီဟာတွေကိုမင်းတို့လွန်မြောက်အောင်ဟောလုပ်လို့ရှိရင်ကတော့မင်းတို့လည်းခရီးလမ်းဆုံးထီအောင်ရောက်မှာပေါ့ဆိုပြီးတော့အဲ့ဒီမှာခရီးထွက်ကြလမ်းခရီးဟာတောအုပ်ကြီးတွေအင်မတန်နယ်နေတဲ့တောအုပ်ကြီးတွေဒီဓာတွေကိုဖျက်ရတာဆိုတော့အဲဒီမှာဘလူးတွေနေတာဘလူးမကဦးစီးတာ ဖြစ်လို့အကြီးမှုဖြစ်တဲ့ဘလူးမားကနေပြီးတော့စီမံတယ်အဲ့ဒီလမ်းခရီးမှာအင်မတန်မှချုံမောလှပါတယ်မြို့သမီးတွေအဲခရီးသွားဘုန်းကြီးတို့ဝန်ဆောင်မှုတွေပြုတယ်လို့ပေါ့လေအဲ့ဒီမှာစောင့်ကြိုပြီးတော့ဘယ်ကိုသွားမှလဲဘယ်လိုလုပ်ပေးရမှလဲစသည်ပေါ့အဲ့ဒီကနေကြိုဆိုပြီးတော့ဟောလောက်ကြတဲ့အခါကလည်းကြတော့ပြုစုအခန့်ရတဲ့အခါ ဒီကမင်းသားကတော့သိနေပြီနိမင်းသားကတော့ဒါဘလူးတွေပဲဒီနေရာတွေမှာလူနေရွာတွေရက်တွေမြို့တွေမရှိဘူးဒီလန်ခီးရတော်ရည်အတိတာဖြစ်တယ်တော်အတိဖြစ်တဲ့အတွက်ကြောင့်မို့ဒီလန်ခီးမှာလူသားမရှိနိုင်ဒါဘလူးတွေပဲဆိုတာသိပြီးတော့ခဏတစ်ဖြုတ်နားလိုက်တယ်နားပြီးတော့ကဲသွားကြစို့သွားကြစို့ဆိုပြီးတော့ခရီးပြင်ပြီးထွက်တဲ့အခါမှာ သူ့ရဲ့ငယ်ကျွန်တယောက်က မထပဲနဲ့နေရတော့ဟိမင်းဘာလုပ်နေတာလဲသွားကြမယ်ဆိုတဲ့အခါကျတော့ရှင်မင်းသားတဲ့ကျွန်တော်ခြေထောက်တွေနားနေလို့ဖြည်းဖြည်းနောက်က လက်ခဲ့ပါမယ်ရှင်မင်းသားသွားနေမှာရှင်မင်းသားသွားနေမှာဆိုတော့သူ့ဆောင်နေလို့ရှိရင်ခုနှစ်ရက်အတွင်းကိုရောက်အောင်သွားရမှာဆိုတော့မဆောင်နိုင်ဘူးကဲဒီလိုဆိုရင်နောက်ကသာလိုက်ခဲ့တော့နောက်ကနောက်ပါငယ်ချုံ၄ယောက်နဲ့ဆက်သွားတယ်အဲဒီမှာကြံရက်ခဲ့တဲ့ အဲ့ဒီသူ့ရဲ့ငယ်ကျွန်ဖြစ်တဲ့ပုဂ္ဂိုလ်ဟာဒီရဲ့အစင်းအာယုန်တွေနဲ့ရူပယုန်တွေနဲ့ဖန်ဆားပြီးတော့ဘလူတွေကစပလိုက်ကြတာရူပယုန်နဲ့ဖန်ဆားလိုက်သူဟိုမှာဆက်မလိုက်နိုင်နောက်တခါရှေ့မှာဒီလိုပဲတီးဆိုတီးတီးဆိုတီးမှုတ်ပြီးတော့ဖြိုဖြင်းနေကြတာတွေအဲ့ဒီမှာလမ်းခင်းမှာတွေ့ပြန်အဲ့ဒီမှာလည်းပဲဒီလိုပဲငယ်ကျွန်တယောက်က နေပြီးတော့သူ နောက်ကပဲလက်ခဲ့ပါမယ်ဒီမှာခြေထောက်တွေနာလို့ခဏလေးနားပါရစီဆိုပြီးတော့အဲ့ဒီမှာလည်းပဲအတန်နဲ့ဖြားယောင်းပြီးတော့အဲ့ဒီကြံရခဲ့တဲ့ပုဂ္ဂိုလ်ကိုလည်းပဲဘလူးမတွေကဖြားယောင်းပြီးစားတောင်းလိုက်ကြအဲ့ဒီကနေရှေ့ဆက်သွားပြန်တယ်အဲ့ဒီရှေ့ဆက်သွားတဲ့ခါကျတော့ဒီလိုပဲအမွှေးနှံသားတွေနဲ့ဖြားယောင်းပြန်တယ် အဲ့ဒီမှာလည်းပဲငယ်ကျွန်တယောက်ကဒီတိုင်းနဲ့နေရတော့နောက်ကနေပြီးအမိလိုက်ခဲ့ပါမယ်ဆိုတော့ဟိုကမင်းသားကတော့မစောင့်နိုင်ဘူးဒါတွေကဘလူးတွေဆိုတာသိတယ်သူတို့ဝင်လည်းသိချာပြောပြီးသားသို့တော်လည်းပဲသူတို့ဒီအာယုန်လေးပေါ်မှာသူတို့ကမြန်နိုးနေတာဆိုတော့တွေ့တာနေတာဆိုတော့သူတို့စောင့်ခွန်နေရင်ခုနှစ်ရက်အတွင်းမှာမရောက်မှာဆိုတဲ့အတွက်ခီးဆက်အဲဒီမှာလည်းပဲအနမ်းနဲ့ဖြားယောင်းပြီးတော့ အဲ့ဒီကြံရတဲ့ပုဂ္ဂိုလ်ကိုလည်းပဲဖြာရောက်ပြီးတော့ဘလူမာရီကစားတော့လိုက်ကြအဲ့ဒီလိုနဲ့ဆက်လက်ပြီးတော့ခရီးထွက်ပြန်တယ်အဲ့လိုခရီးထွက်တဲ့ကကနာကြတော့ဟောအရတာအစားတောက်တွေနဲ့ဆွဲဆောင်တယ်အစားတောက်တွေနဲ့ဆွဲဆောင်တယ်အစားတောက်ဆိုင်တွေပေါ့လေဘုရားအဲ့ဒီဒီဝိထုကြောင့်လေးကိုကြည့်ပြီးတော့ ုန်းကြီးဘာကိုသွားတတိယလဲဆိုတော့ဘုန်းကြီးတို့မြန်မာနိုင်ငံကစိတ်ထီးဦးဖရာကိုသွားတာကိုသွားတတိယစိတ်ထီးဦးဖရာကိုဘုန်းကြီးရှေးတုန်းကတောင်ပေါင်းများစွာကိုဖြတ်ကျော်ပြီးတော့သွားရတာလည်းပဲဘုန်းကြီးရောက်ဘူးတယ်အဲ့ဒီမှာလည်းပဲနှစ်ကြိမ်လောက်ပေါ့နောက်သီးသန့်ကားနဲ့ဘုံတက်နိုင်တဲ့တက်ကြတာလည်းရောက်ဘူးတယ်အဲ့တော့ တောင်ပေါင်းများစွာကိုကြော်ဖြတ်တဲ့အဲ့ဒီချိန်တုန်းကဒီလိုလာခင်းမတူသေးဘူးပေါ့ကားလည်းမရောက်သေးဘူးပေါ့အဲ့ဒီမှာဖြတ်ရတဲ့အဲ့ဒီမှာကင်မုံစခန်းဆိုတဲ့နေရာကို ရောက်တဲ့အခါအဲ့ဒီကင်မုံစခန်းမှာရှိတဲ့ဇာတောက်ဆိုင်တွေကဘာခေါ်လဲအဲ့ကျူခေါ်သလားမသိပါဘူးကားပေါ်ကဆင်းပြီဆိုရင်တခါလေလူတွေကိုကိုယ်နဲ့တည်ပြီးသားယဉ်နေပြီးသားပုံကိုယ်တွေလို့တခါလေခေါ်ကြတယ် ကိုကြဆွဲကြဘုန်းကြီးတွေဆိုရင်လည်းအရှင်ဘုရားရင်ခောက်တော့ကလည်းပဲဒီမှာလေးဒီမှာဝင်လာလေးကြွပါဗျဆိုတော့အာဘုန်းကြီးပဲကိုလည်းတခါမှလည်းဒီဘူးမရဘူးသူတို့ကတခါတင်မဲ့ရှင်ဘုရားရင်တစ်ခေါက်တော့ကလည်းဒီမှာပဲဆိုပြီးတော့ဆွဲခေါ်နေတယ်အဲ့ဒီမှာသွားတော့ပြီအဲ့ဒီဟာနဲ့သွားတတိရတယ်ဒီဘလူးမှအဲဒီဒီကောင်တွေပါလာတဲ့ပုံကိုယ်တွေကိုဒီနည်းနဲ့ဆွဲဆောင်တာပဲဒီမှာ စားတော့ဆိုင်တွေကဟောခေါ်ဒီကခေါ်ရင်လည်းခေါ်ကြမှာပေါ့အဲ့ဒါနဲ့ဒီအစားတော့ကိုမမောတဲ့ပုဂ္ဂိုလ်ကလည်းပဲအဲ့ဒီအစားတော့နဲ့ဘလူးရဲ့အစားခံလိုက်ရပြန်နောက်ဆုံးတယောက်ကြံနဲ့ဒီတယောက်ကလည်းပဲနောက်ဟိုမှာအတွေ့အထိနဲ့အစားခံလိုက်ရတော့အလောင်းတော်တယောက်တည်းပဲကြံတော့တယောက်တည်းကြံတဲ့အခါကလည်းကြတော့ခီးဆက်တယ်အဲဒီမှာအကြီးမှုဖြစ်တဲ့ဘလူးမက ကဲမင်းတို့နေရကြသူ့ရဲ့ဘလူးတွေကိုအကုန်ထားပြခဲ့ပြီးငါတယောက်တည်းပဲလိုက်မယ်ဆိုပြီးတော့တယောက်တည်းလိုက်တယောက်တည်းလိုက်တဲ့အခါမှာ အမျိုးစုံသူ့ရဲ့ပုံကိုအမျိုးစုံဖန်ဆင်းအမျိုးစုံဖန်ဆင်းတယ်နောက်ကနေပြီးတော့တခါလဲဟိုမလန့်မကန်းကနေလိုက်တယ်ဘေးမှာတွေ့ကြတဲ့လူတွေဧည့်သည်တွေကနေပြီးတော့ရှေ့ကအလောင်းတော်မင်းသားကိုဟာကိုလူကြီးမင်းနောက်က မင်းဇနီးကိုမင်းဒီတိုင်းပြစ်ထားခဲ့လို့ဘယ်ဖြစ်မလဲဟိုမှာပင်မနေပြီပေါ့ဘာညာပေါ့ဟိုကလည်းပဲမင်းသားလည်းကျွန်တော်နဲ့ဘာမှမတော်ဘူးဒီဘုက္ခုနဲ့ကျွန်တော်နဲ့ဘာမှမတော်ဘူးကျွန်တော်နဲ့ဘာမှမတော်ဘူးအဲ့ဒါလဲမကြည့်ဘူးခရီးပဲဆက်အဲ့လိုဆက်သွားရင်ကနေနောက်ကြတော့တခါကလေးငယ်လေးနဲ့တခါပွေပိုက်ပြီးတော့လိုက်ရတာမျိုးအမျိုးစုံဖန်နေတာပေါ့အမျိုးစုံစီရပုဂ္ဂိုလ်တွေကလည်းပဲ အဲသူ့ဘက်ကပဲပါတယ်ဘေးကတွေ့တဲ့ပုံကိုယ်တွေကတွေ့တဲ့လူတွေကဒါပေမဲ့လို့သူဟာလူသားမဟုတ်ဘူးဘလူကျွန်ုပ်ရဲ့ငယ်ကျွန်တွေ9ယောက်အကုန်လုံးကုန်ခဲ့ပြီကျွန်ုပ်တယောက်တည်းပဲကျန်တော့တယ်ဒါကြောင့်မို့သူဟာလူသားမဟုတ်တဲ့အတွက်ကြောင့်မို့ဘလူမို့ကျွန်တော်ပြူဆိုင်စရာမလိုဘူးဆိုပြီးဆက်သွားတဲ့အခါတက္ကသိုလ်ပြည်ကိုရောက်သွားအဲလိုတက္ကသိုလ်ပြည်ရောက်သွားတဲ့အခါကလည်းကျတော့မြို့ပြင်မှာဇေယျကြီးရှိတယ် အဲဒီမှာဘုန်းကြီးတို့အလောင်းတော်မင်းသားဆရာကြီးမှာခေတ္တခဏတဲအဲဒီမှာဇရက်ကိုတဲတဲ့အခါမှာ သူဇရက်ကိုပရိကျိုးတွေနဲ့ပတ်သူဇရက်ပုံမှန်နေတဲ့အခါမှာပရိကျိုးတွေနဲ့ပတ်ပြီးတော့မှနေတဲ့အခါဟိုဘလူးမကဇရက်ပေါ်ကြီးကိုမလိုက်နိုင်လေကားထဲမှာပဲစောင့်တယ်လေကားထဲကနေပြီးတော့ခေါင်းကလိုပဲမြင်လာတဲ့ပုံကိုယ်တွေကိုတနာအောင် तू ကပုံစံမျိုးမျိုးဖန်ဆင်းပြီးတော့ပဲပြန်ပြီးတော့ တနာအောင်လုပ်တယ်။အဲဒီမှာဘေးကပုဂ္ဂိုလ်ကြီးဟာခမညာဘာဘာညာညာပေါ့လေပြောတဲ့အခါဟိုကအလောင်းတော်မင်းသားကမဟုတ်ဘူးကျွန်တော်နဲ့ဘာမှမတော်ဘူး။သူကဘလူပဲလူသားမဟုတ်ဘူးပေါ့။ဒါပေမဲ့လို့ဘယ်သူမှယုံလာတော့မရှိဘူး။အဲဒီမှာတက္ကသိုလ်ပြည်မှာအုပ်ချုပ်တဲ့ဘုရင်ဟာတိုင်ငံလှည့်လေတာ မူယိမယသေနာပတိတွေနဲ့ဆင်တွေနဲ့အဲ့ဒီမှာစီတော်ဆင်တွေနဲ့ရှာယံတွေနဲ့တိုင်ငံလှည့်နေတဲ့အခါကျတော့အဲ့ဒီရောက်သွားတဲ့အဲ့ဒီရောက်သွားတဲ့အခါကျအဲ့ဒီနဲ့ရောက်သွားတော့ကြည်တယ်ဟိုပေါ်မှာလည်းအမျိုးသားတယောက်ရှိတယ်ဇေယျပေါ့လေကမ်းမှာလည်းအင်မတန်ချုံမောလှပါတယ်မြို့သမီးတယောက်အဲ့ဒီမှာသွားပြီးတော့မေဇံဘာတော်တယ်လဲဘာဘာဖြစ်တယ်လဲမေဇံဆိုပြီးတော့မေးခိုင်းတဲ့ခါကလာကြတော့အဲ့ဒီဘလူးမကနေပြီးတော့ဟိုပေါ်က ဇယဘောကလူနဲ့ဘာတော်လဲသူသူရဲ့လင်ယောက်ျားတော်ပါလေပေါ့အခုကျမဘုံမှာအဲ့ဒါစိတ်ဆိုးပြီးတော့အတက်မခံပဲဖြစ်နေပါလေစသည်ပေါ့မျိုးစုံသူဖျားအောင်ပြောဟိုပုဂ္ဂိုလ်ကိုမေးပြန်တော့အလောင်းတော်ကိုမေးပြန်လို့ကျွန်တော်နဲ့ဘာမှမတော်ဘူးသူဟာဘလူးကျွန်တော်ရဲ့နောက်ကနောက်ပါချွေရံတွေကိုကိုမစားပြီးနေဒါကြောင့်မို့သူကလူသားမဟုတ်ဘူးဘလူးဖြစ်ပါလေဘာမှမတော်ဘူးပေါ့အဲ့လိုဘာမှမတော်ဘူးဆိုတဲ့အခါကလည်းကြတော့ဟိုကရှင်မြင်ကလည်းပဲ အင်မတန်မှချုံမောလှပတဲ့ပုဂ္ဂိုလ်ဖြစ်တော့တာမိကအတ္တမိကလင်းမရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မင်းကနေပြီးတော်ကောက်သွားဘယင်ကတခါနဲ့ခေါ်ချသွားတယ်အဲဒီမှာနန်းတော်ရောက်တဲ့အခါကာလကြတော့အဲဒီမှာနန်းတော်မှာမိဖုရားတွေကလည်းမြောင်များစွာနဲ့အဲဒီနန်းတော်ရောက်တဲ့အခါကျတော့ဒီဘလူးမကဟိုပြောရရင်ကတော့ဘလူးမကလည်းပဲသူ့ရဲ့ပရိယေနဲ့ငိုတာပေါ့နိ သူ့မှာအားငယ်တယ်ပေါ့သူကတယောက်တည်းတမျက်နာပေါ့ဒီမှာဘယ်သူမှလည်းမရှိဘူးပေါ့သူ့ကိုလည်းပဲကြည့်ကြတဲ့ပုံကိုယ်တွေကဘလို့ကြည့်ကြတယ်ဘလို့မလုပ်ကြတယ်ပေါ့အဲဒီလိုနဲ့အမျိုးစုံဖြားယောင်းပြီးတော့ရှင်ဘင်းကိုဒီသူ့ရဲ့အတိုင်းပြည်ကို သူ့ကိုဟိုအပိုင်ပေးဖို့ပေါ့ပိုင်ပေးဖို့ဆိုတော့သူမျက်နှာမငယ်ရအောင်မို့လေသူ့မှာဂုဏ်ရှိသွားအောင်ဆိုတဲ့အနေနဲ့ဖြားယောင်းတယ်တိုင်းပြည်ကြီးပေးလို့လည်းမရဘူးမြို့ကြီးပေးလို့လည်းမရဘူးငါမပိုင်ဘူး အဲ့ဒီလို့ဆိုရင်ဒီနန်းတော်တစ်ခုလုံးကိုတော့ဖြင့်မင်းကြီးပိုင်ပါလေနန်းတော်တစ်ခုလုံးကိုသူ့ပိုင်စားပေးပါဒီနန်းတော်တွေကလူတွေသူ့ကိုမနှိမ့်ချအောင်သူ့ကိုအနိုင်မယူအောင်ပေါ့အဲ့ဒီလိုအနေမျိုးနဲ့ငိုယူပြီးပြောတဲ့အခါကျတော့ဘုရင်ကလည်းယုံကြည်ပြီးတော့နောက်ပြီးတော့လက်ချုံမောလှပအောင်ဟိုကဖန်ဆင်းထားတာဖြစ်တော့တက်တက်ပြီးတော့ပိုင်စားပေးလိုက်တယ်အပိုင်စားပေးပြီးတော့အဲ့ဒီညမှာပဲ သူ့ရဲ့ကြံရှိနေတဲ့ဘလူတွေကို အာလုံးသွားခေါ်ပြီးတော့အဲ့ဒီမှာနန်းတော်ကြီးတစ်ခုလုံးစားပလိုက်တယ်နန်းတော်ထဲမှာတစ်ခုလုံးဘယင်ရောဘာရောအကုန်လုံးစားပလိုက်တယ်မနေ့ကျတော့ဝိဇိမယသေနာပတိတွေဒီနန်းတော်မှာလာကြတဲ့အခါကလည်းကျတော့နန္ဒကာမဖွင့်မှုဖြစ်နောက်ဆုံးဘလို့မှမရတော့ဒီနန္ဒကာကို ဖြတ်ပြီးတော့နန်းတော်တွင်ဝင်လိုက်တဲ့အခါကျတော့အကုန်အယိုးကြီးတွေကျန်တော့အဲဒီကြတော့မှ အားလုံးကပညာရှိမှကြီးတွေစဉ်းစားတယ်အဲဒီမှာဟိုဇယပုံမှာတွေ့ခဲ့တဲ့ပုဂ္ဂိုလ်ပညာရှိပုဂ္ဂိုလ်ဒီပုဂ္ဂိုလ်ပညာရှိပုဂ္ဂိုလ်ပဲဒီပုဂ္ဂိုလ်ပြောတာမှန်လိမ့်မယ်ဒါဟာဘလူးဆိုတာတရားဘောမှန်လိမ့်မယ်အခုဒီမှာနန်းတော်တစ်ခုလုံးကုံသွားပြီအဲဒီတော့ဒီနန်းတော်ကြီးတစ်ခုလုံးရှင်းလင်းပြီးတော့အဲဒီပညာရှိဖြစ်တဲ့ပုဂ္ဂိုလ်ကိုမတို့မင်းအဖြစ်နဲ့ ထိနိုင်စည်းစိမ်ကိုမင်းဖြစ်နဲ့တင်မြောက်ကြစို့ဆိုပြီးတော့အဲ့ဒီမှာမင်းဖြစ်နဲ့တင်မြောက်တယ်ဆိုလိုရင်းကတော့ကြည့်ပေါ့နော်သူကလမ်းခရီးမှာအစင်းအာယုံကောင်းကောင်းနဲ့ဖန်ဆားလို့လည်းပဲသူဖန်ဆားမခံခဲ့ဘူးလုံခဲ့အတန်ကောင်းကောင်းနဲ့ဆွဲဆောင်လို့လည်းပဲအတန်ဘက်ကိုသူမပါခဲ့ဘူးလုံမြောက်ခဲ့တယ် အနတ်အာယုံကောင်းကောင်းနဲ့ခံစားပြန်တော့လည်းပဲဒီအနတ်အနောက်ကိုမလိုက်ခဲ့ဘူးသူလွန်မြောက်ခဲ့အရသာကောင်းကောင်းနဲ့ဒီခါနဲ့ခံစားပြန်တော့လည်းပဲဓာဒီပေါ်မှာမတတ်မခဲ့ဘူးသူလွန်မြောက်ခဲ့အတွေ့အထိတွေနဲ့ခံစားလို့လည်းပဲမရခဲ့အဲဒီလိုအစင်းအာယုံကောင်းကောင်းနေအနတ်အာယုံကောင်းကောင်းနေအစင်းအာယုံကောင်းကောင်းအတန်အာယုံကောင်းကောင်းအနတ်အာယုံကောင်းကောင်းအရသာအာယုံကောင်းကောင်းအတွေ့အထိကောင်းကောင်းတွေကိုအားလုံးကို စွန့်ပြစ်နိုင်ခဲ့တဲ့အတွေ့အကြုံကိုဒီမင်းသားဟာတက္ကသိုလ်ပြည်ရဲ့ဌိနန်းစည်းစိမ်ကိုရရှိခံစားရတာအဲ့ဒါလေးကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသင်တို့ဟာအဲ့ဒီတုန်းကလည်းပဲဒီမျက်စိဘောက်ကိုသင်တို့မဆောင်ရှောက်နိုင်ခဲ့လို့နားဘောက်ကိုသင်တို့မဆောင်ရှောက်နိုင်ခဲ့လို့နှာခေါင်းဘောက်လျှာဘောက်ကိုယ်ဘောက်ဒီဘောက်တွေကိုငါးဘောက်မဆောင်ရှောက်နိုင်ခဲ့တဲ့အတွက်ကြောင့်မို့သင်တို့ဟာဘလူးရဲ့အစားကိုခံခဲ့ရတယ် အဲ့ဒီမှာမြတ်စွာဘုရားကယဟန်တော်၅ပါးကိုပြောတာနော်ဒါယဟန်၅ပါးဟာတပါးစီတပါးစီပဲစောင့်ရှောက်တယ်တရားအားထုတ်တဲ့ပုဂ္ဂိုလ်ကဒီမျက်စိပုံလေးစောင့်ရှောက်လို့မျက်စိကကိလေသာမဝင်ပေမဲ့နားကိုမစောင့်ရှောက်နိုင်ရင်နားဘောက်ကကိလေသာမဝင်ဘူးလားနှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်ဒီအပေါက်တွေကနေပြီးတော့ကိလေသာတွေဝင်လာအဲ့တော့ဒီကိလေသာမဝင်နိုင်အောင်ဆိုရင် မျက်စိပေါက်ကိုလည်းပဲစကုံတရိချက် မျက်စိဘောက်ကိုလည်းပဲဒီမြင်ရတဲ့အဆင်းနဲ့စပ်လို့ကိလေသာမဝင်အောင်စောင့်ရှောက်ရမယ်။နားဘောက်ကလည်းပဲအတန်နဲ့စပ်ပြီးတော့ကိလေသာမဝင်အောင်စောင့်ရှောက်ရမယ်။နှာခေါင်းဘောက်လျှာဘောက်ကိုယ်ဘောက်စိတ်ဘောက်အပေါက်၆ဘောက်ကဒီကိလေသာတွေဝင်မလာနိုင်အောင်ဘုန်းကြီးတို့ယောဂီများကတရားရှုမှတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းရှင်ရင်းကြီးနဲ့နိဗ္ဗာန်ကိုရလိုတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီမျက်စိနာနာလျာကိုစိတ်ဆိုတဲ့တကား၆ဘောက်ကို မဆောင်ရှောက်နိုင်ရင် အဲ့ဒီဒကာဘုတ်တွေကကိလေသာမဝင်နိုင်ဘူးလားကိလေသာတွေဝင်ရောကုလိုခြင်းနဲ့နိဗ္ဗာန်နန်းဆိုတာရနိုင်ပါမလားဘယ်လိုမှမရနိုင်ဒီယဟန်၅ပါးကိုမြတ်စွာဘုရားရှင်ကအဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကစကုဏတံဝရောသာရုသာရုသောတေနာတံဝရောဂာနေနတံဝရောသာရုဇင်ဝါယတာသာရုဇင်ဝါယတံဝရောဘေကဝေယဟန်တော်များအိုချစ်သားတို့ ဇေကုဏမျက်စိဖြင့်တံဝရောယာကဒေါသမောဟတရားတို့မဝင်လာနိုင်အောင်ဆောင်စည်းခြင်းပိတ်ဆို့နိုင်ခြင်းသည်ဒါရုကောင်းလာပါ၏ဘုန်းကြီးတို့ယောဂီများတရားထုတ်တဲ့ပုဂ္ဂိုလ်များလည်းပဲမျက်စိဘောက်ကနေပြီးတော့ဟိုကအစင်းအာယုံ ကောင်းကောင်းလေးတွေ့လိုက်ပြီဆိုရင်အဲ့ဒီဘက်မှာတာယာမှုကန့်ညစ်မှုလိုချင်မှုတတ်မှတ်မှုတွေမဝင်လာနိုင်အောင်တတိဆိုတဲ့အဆောင်လေးထားပြီးတော့ဆောက်ရှောက်ပေးဖို့လိုအပ်တယ် ဒါကြောင့်မို့တရားအထုတ်တဲ့ပုဂ္ဂိုလ်ဟာမျက်စိအမြင်ကောင်းပေမဲ့လို့မမြင်တဲ့ပုဂ္ဂိုလ်လိုမျက်လွှာလေးချနေရတယ်မျက်စိအမြင်ကောင်းပေမဲ့လို့အဲ့ဒီပုဂ္ဂိုလ်ဟာမမြင်တဲ့ပုဂ္ဂိုလ်လိုမျက်လွှာလေးချနေရမျက်စိကွယ်သူ ပုံစံယူနီးသူကျင့်ရမည်ဘုန်းကြီးတို့ရိတ်တာတွေမှာဘုန်းကြီးတို့ရှင်မင်းဝန်ရိတ်တာမှာဆိုရင်ယောဂီတွေမနဲ့တိုင်းမနဲ့တိုင်း အဲ့ဒီဆောင်ပုံကလေးဆိုရတယ်ကိုကိုကိုတတိပေးရတယ်မျက်စိကွယ်သူပုံစံယူနီးသူကျင့်ရမည်ဆိုတာမျက်စိကွယ်တဲ့ပုဂ္ဂိုလ်လို့မျက်စိကိုမေမမကြည့်နဲ့စက္ကုံတရိချတာတကယ်လို့စက္ကုံတရိချမတာလို့မျက်စိကမြင်မြင်သမျှကြည့်နေမယ်ဆိုရင်အမျိုးသားဖြစ်တဲ့ပုဂ္ဂိုလ်ကအမျိုးသမီးဆိုတဲ့အာယုံကိုကြည့်မရင်ဝိသဘာကအာယုံ အမျိုးသမီးဖြစ်တဲ့ပုဂ္ဂိုလ်ကအမျိုးသားဆိုတဲ့အာယုံကိုကြည့်မြင်ဝိသဘာကအာယုံဆန့်ကျင်တဲ့အာယုံဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာသွားပြီးတော့နှစ်သက်မှုတွေဉာဏ်လုံးမှုတွေဖြစ်ပြီးဆိုရင် ကိုလိုချင်တဲ့ကိုသွားတဲ့ခရီးလမ်းလမ်းဆုံးထိအောင်ရောက်နိုင်ပါမလားလုံးဝမရောက်နိုင်တော့စောစောကဟိုကငယ်ကျွန်နေဖြစ်တဲ့ပုဂ္ဂိုလ်တွေကိုအစင်းအာယုံကိုသဘောကျနှစ်သက်တဲ့ပုဂ္ဂိုလ်ကိုဟောအစင်းအာယုံပြပြီးတော့ဘလူတွေကနေဖန်ဆားလိုက်တယ်။ညာဆုံးမရောက်နိုင်တော့ အတန်အာယုံနှစ်သက်တဲ့ပုဂ္ဂိုလ်ကဟောအတန်အာယုံနေနဲ့ဧကံဖြိုဖြေပြီးတော့ဟောအတန်နဲ့ဖန်ဆန်းလိုက်တယ်။ဒါကြောင့်မို့စက္ခုနာမျက်စိဖြင့်တံဝရောယာဂဒေါသမောဟတရားတွေမဝင်လာနိုင်အောင်စောင့်စည်းခြင်းပိတ်ဆို့ခြင်းသည်တာရုကောင်းလာပါပြီ။အဲဒီတော့မျက်စိဘောက်ကအဆင်းအာယုံတစ်ခုကိုမြင်လာလို့ရှိရင်မြင်ကြကလေးမှာဘုန်းကြီးတို့ဒီမှာမြင်တယ်မြင်တယ်ရှုရတယ် တကယ်လို့မရှုမိလို့ရှိရင်အဲ့ဒီမြင်ရတဲ့အစဉ်အာရုံကိုကိုယ်သဘောကျနှစ်သက်မှုတွေဖြစ်သွားတာလောဘကိလေသာတွေဖြစ်သွားတာကိုကကိုယ်အလိုမရှိတဲ့အစဉ်အာရုံမျိုးဆိုရင်လည်းပဲဒေါသစိတ်ဆိုးစိတ်ပြတ်မှုဆိုတဲ့ဒေါသကိလေသာတွေဝင်လာတတ်တယ်အဲ့ဒီလိုမဝင်လာနိုင်အောင်မလုပ်ရမလဲမြင်ကြကလေးမှမြင်တယ်ရှုရတယ်မြင်တယ်လို့ရှုတဲ့အခါကျတော့ဟိုကအဆင်းကလည်းပဲယုတ်တရားဒီကမျက်စိအကြည်ကလည်းပဲယုတ်တရား အဲ့ဒီယုံနှစ်ခုစုံလိုက်တဲ့အခါမျိုးမှာမြင်သိမှုလေးဖြစ်တယ်အဲ့ဒီမြင်သိမှုလေးကနန္တရားအဲ့ဒီမှာမြင်ခိုင်းမြင်ခိုင်းကလေးမှာဘာနဲ့ဘာပဲရှိလဲဆိုတော့ယုံနဲ့နံဒါပဲရှိအဲ့ဒီလိုယုံနဲ့နံအမှန်ကိုသိသွားအောင်ယောဂီပုဂ္ဂိုလ်ဟာမြင်ခိုင်းမှမြင်တယ်မြင်တယ်ရှုရမယ်အဲ့ဒီလိုမြင်ခိုင်းကလေးမှမြင်တယ်လို့ရှုလိုက်တဲ့အခါကျတော့အစင်းကလည်းပဲယုံမျက်စိအကြည့်ကလည်းယုံသူတို့နှစ်ခုစုံလို့မြင်သိမှုဖြစ်လာတာလေးကနံ အဲ့ဒီမှာယုံနဲ့နာဒီယုံနာကလည်းပဲမြဲနေသလားဆိုတော့အခုပေါ်ပြီးတော့အခုဘာဖြစ်သွားတာလဲပြက်သွားမြဲတာလားမမြဲတာလားအဲ့ဒီမမြဲတဲ့သဘောကိုဉာဏ်သက်ဝင်သွားရင်အဲ့ဒီအစင်းနဲ့စပ်ပြီးတော့နှစ်သက်လူကျင်မှုဆိုတာရော ဖြစ်ပါဦးမလားစိတ်ဆိုးစိတ်ပြည့်မှုဆိုတာရောဖြစ်ပါဦးမလားမဖြစ်တော့ဘူးခဲဒါလေးဆိုလိုက်စကုဒွါရစကုဒွါရမြင်ခဏမြင်ခဏမြင်ကမြင်တယ်မှတ်ရရင် မြင်ကောင်းမြင်တယ်မှတ်ရမြင်တယ်မှတ်ရမြင်တယ်မှတ်ကိလေသာကိလေသာကိဝါနိုင်တော်တယ်ငြိမ်းတော်နိုင်တော်တယ်သက္ခု द्वार သက္ခုမြင်ခဏမြင်ခဏမြင်ခဏမြင်တယ်မှတ်ရတယ်မြင်ကမြင်တယ်မှတ်ရတယ်မြင်တယ်မှတ်ရ မြင်နေမြင်နေမှတ်ရကိလေသာကိလေသာကင်းကွာနိုင်တော့တယ်ကင်းကွာနိုင်တော့တယ်အဲ့လိုမြင်တယ်လို့မှတ်လိုက်တဲ့ကံမှာဟိုကအစင်ကယုတ်မြင်ဒီကမျက်စိအကြည့်ကယုတ်ဒီယုတ်နှစ်ခုစုံလိုက်တဲ့ကံမှာမြင်သိမှုလေးဖြစ်သွားတယ်နော်အဲ့ဒီအစင်ကလည်းပဲပေါ်ပြီးပြောက်ဒီကမြင်သိစိတ်လေးကလည်းတိပြီးပြောက်ဆိုတော့မမြဲတဲ့သဘောကိုသာဉာဏ်ထဲမှာတက်ဝင်သွားပြီဆိုရင်အဲ့ဒီအစင်းအာယုန်နဲ့စပ်ပြီးတော့လောဘကိလေသာလူချင်းနှစ်သက်မှုမရှိဘူး စေဆိုးစေးပြမှုဆိုတဲ့ဒေါသကိလေသာမဝင်နိုင်တော့ဘူးအဲ့ဒီမှာမြင်ယုံပင်ပဲရဆက်သွားအဲ့ဒီလိုပဲသောတေနသတ္တံတာရုတံဝရတာရုသောတေနနာဖြင့်တံဝရောရာဂဒေါသမောဟကိလေသာတွေမဝင်လာနိုင်အောင်စောင့်စည်းခြင်းပိတ်ဆို့နိုင်ခြင်းသည်တာရုကောင်းလာပါပြီတဲ့မြတ်စွာဘုရားအဲ့တော့တကယ်လို့နားဘောက်ကနေပြီးတော့အတန်လေးကြီးကြားတယ် အဲဒီကြားလာတဲ့အတန်လေးတွေကိုကိုယ်ကသဘောကျနှစ်သက်နေပြီဆိုရင်ဒါလောဘကိလေသာဖြစ်နေတာဒီတန်ပုံမှာသဘောမကျမှုတွေဖြစ်ပြီဆိုရင်ဒါဒေါသကိလေသာဖြစ်တာအဲဒီတန်ကြီးပိတ်ပလိုက်အခုသွားရင်လာရင်တောင်းမှငကြကလေးနဲ့တက်ပြီးတော့သွားနေကြတာလေအများကြီးအဲဒီမှာဟိုအိယာပုံမှာအိတ်နေတဲ့အခါမှာတောင်းမှငကြကလေးတက်ပြီးအိတ်နေတာလေအများကြီးအဲဒီမှာငကြကလေးတက်ပြီးအိတ် နေကြကလေးတက်ပြီးအိတ်နေလို့တချို့ဟာရဆိုရင်တရားနာနေတယ်လည်းမထင်လိုက်နဲ့တော့တရားနာနေတာမဟုတ်ဘူးတချို့ကတရားနာတယ်လို့ထင်ရင်ထင်တာဘုန်းကြီးဘုန်းကြီးဟိုရိတ်တာဟိုတောရိတ်တာလို့ပဲဘုန်းကြီးခေါ်ပါတယ်မြို့ကရိတ်တာကိုမြို့ရိတ်တာလို့ပဲခေါ်ပါဟိုကပဲခူးဘက်မှာဧက80ကျော်လောက်ရှိတယ်ရိတ်တာကြီးတစ်ခုရှိပါတယ်ဘုန်းကြီးရိတ်တာထူထောင်တာဒီမြို့ပေါ်မှာအတံမလန်နေစူညံနေလို့ ဆူညံနေတဲ့အတွက်ကြောင့်တရားအထုတဲ့ပုဂ္ဂိုလ်တွေမှာအတန်ရဲ့အနောက်ဆက်တွေဖြစ်နေလို့ခွန်ကြီးကဲတောဟိတာကြီးတခုဆောင်ရွက်မယ်ဆိုပြီးတော့အဲ့ဒီပုဂိုလ်ဘက်မှာပုဂိုလ်ဘက်မှာဆိုတာပုဂိုလ်မျိုးတိအောင်မရောက်ပါဘူးပုဂိုလ်တိုင်းအဆက်ကလေးပေါ့ရန်ကုန်တိုင်းအစိုးပုဂိုလ်တိုင်းအဆက်အင်းတိုင်းအကျော်လေးမှာအဲ့ဒီမှာဘုန်းကြီးဧက80ကျော်လောက်ရှိပါတယ်အဲ့ဒီမှာရိတ်တာတိတောင်းတာအကြောင်းပေါင်းလဲရာကျော်ရှိပါတယ်အဲ့ဒီမှာစောစောပိုင်းကပေါ့ အခုကတော့ဘုန်းကြီးကစနစ်တကျလုပ်တာပါသို့သောပိုင်းကရိတ်တာတီထောင်ထားပြီမြေဘုန်းကြီးကအဲ့ဒီမှာသွားပြီးတော့မနေနိုင်အဲ့ဒီမှာတာဝန်ကြီးတဲ့အဆောင်ဦးစင်းတွေပဲဟိုအလှည့်ကြနေသွားပြီးတော့အဲ့ဒီမှာနေနေပေးရဟိုမှာလည်းဝေယဝဆဆောင်ခဲ့ကြတယ်ဒီလားရှင်ဆရာကြီးတွေဆရာလေးတွေရှိကြအဲ့ဒါနဲ့ဒီတာဝန်ရှိတဲ့ပုဂ္ဂိုလ်ခက်ကြီးကြီးဦးစင်းပုံလေးအဲ့ဒီဦးစင်းကအဲတရားကုံပေါ်မှာလဲပြီးတော့အဲ့ဒီ ငကြကလေးနဲ့ဆက်ကလေးနဲ့တူပါတယ်ငကြကလေးနဲ့တက်ပြီးနားထောင်ဘုရားတန်ရှင်းရေးလို့ဆွမ်းသားကြောင့်တန်ရှင်းရေးလို့စောင်းတန်းနဲ့တန်ရှင်းရေးလို့နေတဲ့ဒီလရှင်ဆရာကဘုန်းကြီးတရားနာနေတယ်ထင်တာကိုဆက်ကလေးနဲ့တရားဖွင့်တယ်လို့ထင်တာအဲ့ဒီအချိန်မှာအဲ့ဒီအချိန်တုန်းကဒီလိုဖုံးနေလက်ကင်ကုန်းတွေမရှိဘူးကြိုးဖုံးပဲရှိအဲ့ဒီကြိုးဖုံးကလည်းပဲအဲ့ဒီဦးစင်းနေတဲ့အကြောင်းမှာပဲကြိုးဖုံးထားပြီး အဲ့လိုကြိုးဖုံးထားတော့အဲ့ဒီကြိုးဖုံးကအတန်အဲဘာကောင်လဲခေါ်တန်ကြားတာပေါ့အတန်မြည်လာအတန်မြည်တော့အဲ့ဦးစင်းကိုဟိုမှာဖုံးလာနေပြီဆိုတဲ့ကအတန်ကြားပြောလိုက်တော့ဦးစင်းကဒီကလက်ချက်ကို ဖြုတ်ပြီးတော့အဲ့ဒီဖုံးစီသွားပြီးတော့ဖုံးသွားပြီးနားထောင်စကားပြောအဲ့လိုစကားပြောတဲ့ကဲဟိုတပည့်စီလဲပြီးတန်ရှင်းလုပ်နေတဲ့သီလရှင်ကဘုန်းကြီးဗာတရားတွေနဲ့နားနေပါလိမ့်ဆိုပြီးသွားပြီးလက်ချက်သွားတက်ကြည့်လိုက် တခြင်းနေနာထောင်တခြင်းနေနာထောင်နေတော့အဲဒီမှာဆရာတော်တောဟိတာကိုလာတဲ့အခါကလည်းကြတော့အဲ့ဒီသီလရှင်ဆရာကြီးကဘာလျှောက်လဲဆိုဆရာတော်ဤဖေဟာတန်ဃာတော်တွေကိုဒီကဆုံးမခဲ့ပါဘူးဖေဟာကိလေသာတွေပွားနေပါလေဖေကိလေသာတွေပွားနေပါလေဖေဟာဆိုပြီးလျှောက်တယ်အဲဒါကြောင့်ဘုန်းကြီးတို့ယောဂီများဒီနှစ်ချက်တက်ထားတယ်လေတရားနာနေတဲ့ခြင်းမနေနဲ့ဘူး ဒါကြောင့်မို့တချို့ကတရားဆိုတာတောင်မှလည်းပဲကြည်လေအစွဲလေးတွေရှိသေးတာအဲဒီတရားမှဒီတရားဒီပုဂ္ဂိုလ်မှဒီပုဂ္ဂိုလ်ဆိုတဲ့အစွဲရှိသေးတာအဲ့ဒီလို့ဆိုရင်ဒီမှာသဘောကျနှစ်သက်နေရင် လောဘကိလေသာသဘောမကျဘူးလူမရှိဘူးဆိုရင်ဒေါသကိလေသာတွေဖြစ်နေတာ နာဘောကနေလေကိလေသာတွေမဝင်ဘူးလားကုကိုကိုဒီဟာသတိမထားမိတာဝင်လို့ဝင်မှမသိတာတကယ်တမ်းကျတော့နာဘောကလည်းပဲ သေချာတတိဥစည်းတဲ့စိတ်ကလေးနဲ့စောင့်ပြီးတော့ရှုနေတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီဟိုကကြားလာတဲ့အတန်အတန်ကလည်းယုတ်တရားပဲဒီကနာအကြည်ကလည်းယုတ်တရားသူတို့နှစ်ခုစုံလိုက်တဲ့အခါမှာကြားသိမှုဖြစ်တယ်အဲ့ဒီမှာနန္တရားအဲ့တော့ကြားခိုက်လေးမှာလည်းပဲဘုန်းကြီးတို့ယောဂီများကသေချာဟိုတရားကြီးဝါနေတဲ့ပုဂ္ဂိုလ်ဆိုရင်ကတော့အဲ့ဒီမှာယုံနဲ့နာကိုကွဲသိသွားယုံနဲ့နာကွဲသိတာတဲ့အဲ့ဒီ အတန်ကလည်းပဲပေါ်ပြီးပြောက်ရှားသိစိတ်လေးကလည်းပဲသိပြီးဘာဖြစ်သွားလဲပြတ်သွားမြဲတာလားမမြဲတာလားမမြဲပါဗျာအဲ့ဒီလိုမမြဲတဲ့သဘောကိုဉာဏ်သက်ဝင်သွားရင်အဲ့ဒီအတန်နဲ့ဆက်ပြီးတော့ရောလောဘကိလေသာဒေါသကိလေသာဝင်နိုင်ပါဦးမလားမဝင်နိုင်ပါဘူးလေဖြစ်ပြီးပြည့်နေတဲ့သဘောပဲသိတယ်ဘာပဲဖြစ်ဖြစ်ဖြစ်ပြီးပြည့်နေတဲ့သဘောပဲအတန်လေးတွေကလည်းပဲဒီတိုင်းပဲပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက် တကယ်ဖြစ်ဖြစ်ဉာဏ်ကိုတကယ်ဖြစ်နေပြီတကယ်ရနေပြီဆိုတဲ့ပုဂ္ဂိုလ်ကအဲ့ဒီအတန်ကိုရှုမှတ်ကြည့်လိုက်ရင်အဲ့ဒီအဖြစ်အပျက်ဟာသိထင်ရှားတယ်ပထမအတန်ပြတ်သွားလိုက်နောက်ထပ်အတန်အသစ်ဖြစ်လိုက်ပထမအတန်ပြတ်သွားလိုက်နောက်ထပ်အတန်ပြတ်လိုက်ဒုတိယအတန်ပြတ်သွားလိုက်နောက်ထပ်အတန်ဖြစ်လိုက်အဲ့ဒီမှာဖြစ်လိုက်ပြတ်လိုက်ဖြစ်လိုက်ပြတ်လိုက်ဟာအတန်လေးတွေကိုစောင့်ရှုနေရင်းနဲ့ပဲဖြစ်ဖြစ်ဉာဏ်ကြီးပေါ်တာဘုန်းကြီးတို့ တနေ့ကပြောခဲ့တယ်လေတောင်ပုလူဆရာတော်ဘုရားကြီးဆိုရင်နားကနေစောင့်ပြီးတော့ရှုခိုင်းတယ်ဒီဟာအတန်တွေရဲ့ဖြစ်ဖြစ်ပုံတွေကိုတကယ်ရှုနေတဲ့ပုဂ္ဂိုလ်တကယ်ဉာဏ်ပြည့်လာတဲ့ပြည့်စုံလာတဲ့ပုဂ္ဂိုလ်ဆိုရင် ဖြစ်ဖြစ်ဉာဏ်နဲ့မပေါ်နိုင်ဘူးလားပေါ်နိုင်ပါလေဉာဏ်တွေပေါ်လာပြီဆိုရင်အဲ့ဒီအတန်နဲ့စပြီးတော့လောဘဒေါသကိလေသာတွေဝင်နိုင်ပါဦးမလားမဝင်နိုင်ပါဘူးကဲဆိုကြည့်လိုက်သောတာဒွါရသောတာဒွါရယာခဏ ကြာခဏကြာကကြာတယ်မှတ်ရတယ်ကြာကကြာတယ်မှတ်ရတယ်ကြာတယ်မှတ်ရကြားရမှတ်ရကိလေသာကိလေသာကင်းကွာနိုင်တော့တယ်ကင်းကွာနိုင်တော့တယ်သောတာ द्वार သောတာ द्वार ကြာခဏ ကြာခဏကြာကကြာတယ်မှတ်ရတယ်ကြာကကြာတယ်မှတ်ရတယ်ကြာတယ်မှတ်ရကြာတယ်မှတ်ရကိလေသာကိလေသာကိကွာနိုင်တော့တယ်ကိကွာနိုင်တော့တယ်ဒီအဲ့ဒီလိုယောဂီပုဂ္ဂိုလ်ကဒီမြင်ကိုင်းမှာမှတ်တယ်လို့ကြားကိုင်းမှာလည်းပဲကြားတဲ့အတန်လေးကိုကြားတယ်ကြားရင်ကြားရင်ရှုနေလိုက် ရှုနေလိုက်ရင်အဲ့ဒီကြားတဲ့အတန်လေးရဲ့ပေါ်လာလိုက်မှန်လိုက်ပြက်သွားလိုက်ပေါ်လာလိုက်မှန်လိုက်ပြက်သွားလိုက်ပေါ်လာလိုက်မှန်လိုက်ပြက်သွားလိုက်ပထမအတန်ပြက်သွားလိုက်နောက်ထပ်ဒုတိယအတန်ပြက်လိုက်ဒုတိယအတန်ပြက်သွားလိုက်နောက်ထပ်တတိယအတန်ပြက်လိုက်တယ်အဲ့ဒီအတန်ရဲ့ဖြစ်မှုပြမှုသဘောကိုကိုယ်တိုင်ဉာဏ်နဲ့သက်ဝင်သွားအဲ့ဒီဉာဏ်သက်ဝင်သွားပြီဆိုရင်အဲ့ဒီအတန်ပေါ်မှာဆွဲလန်းမှုသဘောကျမှုနှစ်သိမ့်မှုဆိုတာတွေရောရှိနိုင်ပါဦးမလားဗျာလုံးဝမရှိနိုင်တော့အတန်ပေါ်မှာဆွဲလန်းတာမရှိတော့ စိတ်ဆိုးစိတ်ပြက်တာလည်းမရှိတော့ဘူးအားလုံးဟာဖြစ်ပြီးပြက်နေတဲ့သဘောကြီးတဲ့ပဲဒါပဲသက်ဝင်သွားနောက်ဂာဏိနတံဝရောတာရုတဲ့ဂာဏိနနှာခေါင်းဖြင့်တံဝရောယာဂရောတမောဟကိလေသာတရားတွေမဝင်လာနိုင်အောင်စောင့်စည်းခြင်းပိတ်ဆို့နိုင်ခြင်းဒီတာရုကောင်းလာပါပြီစောင့်စည်းတဲ့ပိတ်ဆို့တယ်ဆိုတာကတတိဥစည်းတဲ့စိတ်ကလေးနဲ့အဲ့ဒီပေါ်ကနေပြီးကိလေသာမဝင်အောင်စောင့်ပြီးရှုနေတာနိမနေ့ကဘုန်းကြီးပြောတဲ့အတိုင်း နုနေကနိဝရဏတရားတွေမဝင်လာနိုင်အောင်ဒီမှာစောင့်ပြီးရှုနေတယ်ရှုမှမှုမြဲနေလို့ရှိရင်ကာမိသန္တာပြပါရစတဲ့နိဝရဏတရားတွေဝင်ခွင့်ရသေးရလားအဲ့ဒီလိုပဲဒီမှာလည်းပဲကိရိတာတွေလောလောဘကိရိတာဒေါသကိရိတာမောဟကိရိတာတွေဒီရှုမှတ်တဲ့အာယုံပေါ်မှာအတန်လေးကြားလိုက်ကြားတယ်လို့ရှုလိုက်အတန်လေးကြားလိုက်ကြားတယ်လို့ရှုလိုက်နေအဲ့ဒီကြားတဲ့အတန်လေးလိုက်ဖြစ်လိုက်ပြက်သွားလိုက်ဖြစ်လိုက်ပြက်သွားလိုက်နေကောင်းတာမကောင်းတာခံစားမှုတောင်ရှိတော့ အဲ့ဒီအတန်အာယုံပေါ်မှာဘာမှဆွဲလန်းတာတမေတ္တာစိတ်ဆိုးတာစိတ်ပြက်တာဘာမှမရှိတော့အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာရှုမှတ်နိုင်လို့ရှိရင်အဲ့ဒီအတန်ရဲ့ခံစားမှုလည်းမရသလိုအနံလေးတွေနမ်းရှူရတဲ့အခါမှာလည်းပဲအဲ့ဒီအနံလေးတွေရဲ့ပေါ်မှုပြောင်းမှုပေါ့အဲ့ဒီပေါ်မှုပြောင်းမှုလေးဒီမှာနံလာတဲ့အနံ့ဆိုရင်လည်းရှုမှတ်နိုင်ရင်ဒီနံ့ဟာလည်းပေါ်ပြီးပြောင်းဖြစ်ပြီးပြတ်တာ ဒီအတိုင်းပဲမှုေးတဲ့အနံလေးဆိုရင်လည်းမှုေးတဲ့အနံလေးဟာမှုေးတယ်လို့ရှုကြည့်လိုက်မှုေးတယ်လို့ရှုလိုက်ရင်သူ့အတူဒီမှုေးတဲ့အနံလေးဟာလည်းပေါ်လာလိုက်ပြက်သွားလိုက်ပေါ်လာလိုက်ပြက်သွားလိုက်တိလာလိုက်ပြက်သွားလိုက်ဒီသဘောပဲရှိအဲ့ဒီသဘောကိုဉာဏ်သက်ဝင်ဖို့ရည်ကြည့်တယ်ရှုမှတ်တဲ့ပုဂ္ဂိုလ်ကအဲ့ဒီလိုနာရင်နာတယ်မှုေးရင်မှုေးတယ်လို့ရှုမှတ်နိုင်မရှုမှတ်နိုင်ရင်တော့မှုေးတာနဲ့စပ်လို့လည်းပဲလောဘကိလေသာမဝင်နိုင်ဘူးလား ဝင်နိုင်ပါတယ်ဗျာအဲနန္ဒာနဲ့စပြီးတော့လည်းပဲဒေါသကိရိတာမဝင်နိုင်ဘူးလားဝင်နိုင်ပါတယ်ဝင်နိုင်ပါပဲဝင်နိုင်တာပဲဘုန်းကြီးတို့ဒီမှာဒီနှကောင်းအနတ်နဲ့စပြီးတော့ဘုန်းကြီးတို့ရေးတာတွေမှာတရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာဒီပြဿနာတွေခဏခဏဒီကတရားမှာအဲ့ဒီယောဂီကြီးကိုဘေးထုတ်ပေးပါဘာဖြစ်လို့လဲမို့ဘေးထုတ်ပေးပါသူကကျမ်းမာရေးသိလိုက်စားတယ်ကျမ်းမာရေးလိုက်စားတယ်ဆိုတာမအောင် ဟုတ်တယ်မလားကျမ်းမာရင်သိလိုက်စားတယ်သိလိုက်စားတယ်ဆိုတော့မအောင်တာဘုန်းကြီးဒီချိန်မှာဆိုရင်ဟိုနွေရာသီကြောင်းပိတ်ရာသီပေါ့ကြောင်းပိတ်ရာသီမှာဘုန်းကြီးတို့မာသီတန်လာရိတာမှာဘုန်းကြီးကဝန်ဆောင်ဘုံကနဲ့အဲ့ဒီချိန်တုန်းကယောဂီတွေနေရာချပြီးစောင့်ရှောက်ပေးရပါ ရှေ့ကတန်ဃာတော်များတန်ဃာတော်များရဲ့နောက်ကကိုရင်သာမဏေလေးများ ကလေးတွေကြောင်းကြောင်းပိတ်ထားတဲ့အချိန်ကွင်းသားမဏေများရဲ့နောက်ကမှတကာများအဲ့လိုတရားထိုင်ရတယ်မြို့သမီးတွေဆိုတာတော့မြို့သမီးဓမ္မယုံကြီးမှာတတ်တတ်ထိုင်ရအဲ့လိုဆိုတော့ကွင်းလေးတွေဆိုတာကလေးရမငြိမ်ဘူးလေမငြိမ်တဲ့ခါကျတော့နောက်ကတရားထိုင်ရတဲ့တကာတွေမှာအနှောက်အယှက်ဖြစ်တော့အဲ့လိုတကာတွေအနှောက်အယှက်ဖြစ်တော့ဘုန်းကြီးကနေရာပြောင်းပေးလိုက်တယ်ကဲကွင်းလေးတွေကနောက်ဆုံးကထိုင်နောက်ကထိုင်တကာကြီးတွေရှေ့တက် ရစ်တယ်ပြီးတော့ထိုင်ခိုင်းတယ်ထိုင်ခိုင်းပြီးတော့ဘုန်းကြီးကဒီနောင်နားလေးမှာသွားပြီးတော့ကိုရွတ်ရှင်လာရွတ်เสียရှိတယ်ရွတ်ဖတ်เสียရှိတာဖတ်ကိုဈဉ္ညာလျှောက်ပြီးနေတယ်အဲဒီမှာဈဉ္ညာလျှောက်ပြီးတကားဘောက်လေးစိတ်ထားတယ်ဒီတရားထိုင်တဲ့ဓမ္မကိုစိတ်ထားတယ်အဲဒီမှာတကားဘောက်ဖွင့်တန်ကြားလိုက်ဘုန်းကြီးဖွင့်တန်ကြားတော့ဘသူထွက်တာလဲဘသူဝင်တာလဲသွားကြည့်လိုက်အဲဒီမှာကိုရင်လေးကထွက်ပြီးတော့ရှေ့မှာရေတိုင်လေးရှိတယ်အဲဒီရှေ့ကရေတိုင်လေးမှာ ရေဖွင့်ပြီးတော့ကိုရင်ကဆေးနေတာပေါ့ကိုရင်ကဆေးနေတော့ဘုန်းကြီးကအဲ့နဲ့တော့ကိုရင်ဘာဟုတ်တာလဲရေဆေးတာဘာဆေးတာလဲနှာခေါင်းနှာခေါင်းရေဆေးတာဘာဖြစ်လို့လဲလို့နှာခေါင်းရေဆေးတာဟိုရှိရတကာကြီးကခဏခဏဟိုရှိရတကာကြီးကခဏခဏပဲအဲ့တော့ ဒါကြောင့်မို့ဒီမှာဒီအနတ်နဲ့ဆက်လို့လည်းပဲဘုန်းကြီးတို့ယောဂီများဒီတတိမထားမင်းဒီဟာကိလေသာတွေဝင်နေတာကိုပြောတာပါဒီနှာခေါင်းဒီအနံ့မှွေးတဲ့အနံ့လေးတွေရပြန်တော့လေယောဂီတွေရဲ့ဟိုပြောတာလေးတွေနော်ဘုန်းကြီးတို့ကယောဂီတွေကနေပြီးပြန်ပြန်ပြောတာလေးတွေကိုဘုန်းကြီးတို့သိနေတာရှင်ယောဂီကြတော့အမျိုးသမီးယောဂီတွေများသောအားဖြင့်ပေါ့အဲ့ဒီမှာဘေးကအပြင်ကလာတဲ့ဧည့်သည်တွေဘာတွေကရိတ်တာကိုလာလေ့လာကြတယ်လေ့လာပြီးတော့တရားထုတ်တဲ့နေရာကိုဝင်ပြီးတော့ထိုင်ကြတယ် အပြင်ကနေလာတာဆိုတော့လည်းဖိလိမ့်လာတာပေါ့ဖိလိမ့်လာတာဆိုတော့ယောဂီကကိုယ့်အကူမျက်စိမိတ်ပြီးကိုတရားကိုမှတ်နေတာမှတ်နေတဲ့ကဟိုကဧည့်သည်ဖြစ်တဲ့ပုဂ္ဂိုလ်အသာလေးအတန်မကြောက်ဘေးနာလာထိုင်ထိုင်ပြီးတော့ကြော့ဖျားကြော့ပြီးသာထိုင်ပြီးယောဂီတွေလိုက်ကြည့်အဲလိုလိုက်ကြည့်နေတော့ तू ကဖိလိမ့်ဝစားလာတဲ့ခါကျတော့ဟောသူ့အနံ့ကဟိုယောဂီစီမှာလေလေးလေချောင်းလေးတင့်သွားတဲ့ကဟိုယောဂီရဲ့နှာဝသွားပြီးတော့မှုေးပြန် လဲလို့ယောဂီရဲ့နှာဝမွေးရောမွေးတာကိုသူမျက်စိလည်းဖွင့်မကြည့်ဘူးသူကသူမွေးတယ်မွေးတယ်ရှုတော့ဒါပေမဲ့ဟိုကဧည့်တွေကလည်းပဲသူဒါလေးကြည့်ပြီးပြီဆိုတော့ထပြန်သွားကိုယောဂီကတရားလျှောက်ခြင်းကြတော့သူကဘာလျှောက်လဲဆိုသူ့ကိုမေတော်ကြီးစောင့်ရှောက်နေတယ်လုတ်ပြန်ရောကျင်းတော့ယောဂီတွေရဲ့အတွေ့အကြုံတွေကိုယူပြီးမှ သူ့ကိုမေတော်ကြီးစောင့်ရှောက်နေတယ်တဲ့ဘယ်လိုစောင့်ရှောက်တာကိုဘယ်လိုသိတယ်ဆိုသူ့ကိုအမွှေးထက်တွေပေးနေတယ်အမွှေးထက်တွေပေးနေတယ်ဆိုပြီးဒါယောဂီတွေရဲ့ဒါဘုန်းကြီးတို့ဒီမှာယောဂီအများနဲ့ဒီအမြဲတမ်းတရားပြနေရတဲ့အခါကာလကြတော့ဒါလေးတွေကိုဒါယောဂီတွေမှာသူ့ရဲ့ဒီမှာရှုမရှုနိုင်တဲ့အခါကာလကြတော့မှုေးလာတဲ့အနံ့ကနေပြီးတော့သဘောကျနှစ်သက်မှုလောဘကိလေသာဝင်တာမရှုမှတ်နိုင်တဲ့အခါကာလကြတော့ဒေါသကိလေသာတွေဝင်တာ ဒါကြောင့်မို့ဒီအနတ်နဲ့စပ်ပြီးတော့လည်းပဲမရှုမှတ်နိုင်လို့ရှိရင်ကိလေသာမဝင်ဘူးလားဝင်ပါတယ်ဗျာကိလေသာဝင်အောင်ကိလေသာတွေကိုပယ်နိုင်အောင်မဝင်နိုင်အောင်ဆိုရင်တတိကပြီးတော့မွေးရင်လည်းပဲမွေးတာလေးကိုရှုအဲ့ဒီမွေးတဲ့အနံလေးကလည်းပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်ဒီသဘောပဲနာနဲ့အနံ့ကလည်းပဲပေါ်လိုက်ပျောက်လိုက်ပြီးလိုက်ပျောက်လိုက်ဒီသဘောပဲအဲ့ဒီမမြဲတဲ့သဘောကိုသာကိုယ်တိုင်ဉာဏ်တက်ဝင်သွားရင် မွေးလို့လည်းပဲကိရိတာလောဘကိရိတာမဝင်ဘူးနံလို့လည်းပဲဒေါသကိရိတာမဝင်ဘူးဘာကြောင့်လဲနံပြီးပြက်နံပြီးပြက်မွေးပြီးပြက်မွေးပြီးပြက်ဒီဖြစ်ပြက်နေတဲ့သဘောကိုပဲညံသက်ဝင်သွားတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများရှုနိုင်ဖို့ရမလိုဘူးလားလိုပါတယ်ခန္ဓာ द्वार ဒါန द्वार မွေးခဏမွေးခဏမွေးကမွေးရင်မှတ်ရတယ်မွေးကမ တယ်မှတ်ရမွေးတယ်မှတ်ရမွေးတယ်မှတ်ရကိလေသာကင်းကွာနိုင်တော်တယ်ကင်းကွာနိုင်တော်တယ်ဒါနဒွါရဒါနဒွါရနံခဏနံနံကနန္တေမှတ်ရတယ်နံကနန္တေမှတ်ရနန္တေမှတ်ရ နန္ဒေမှတ်ရကိလေသာကင်းကွာနိုင်တော့ရဲ့ကင်းကွာကင်းကွာနိုင်တော့နောက်တကဘုန်းကြီးတို့တာရုဇင်ဝါယတံဝရောတာရုဇင်ဝါယတံဝရောဇင်ဝါယတရားဖြင့်တံဝရောရာဂဒေါသမောဟစသည်ကိလေသာမဝင်နိုင်အောင်စောင့်စည်းပိတ်ဆို့နိုင်ခြင်းသည်တာရုကောင်းတယ်မြတ်စွာဘုရားကကောင်းတာတွေဟောပေးတယ်စောင့်ရှောက်နိုင်ရင်အကောင်းဆုံးပဲ ကိရိတာတွေမဝင်အကောင်းဆုံးပဲကိရိတာတွေဝင်ကိရိတာရဲ့ဖန်ဆန်းမှုခံရတော့လူကျင်တဲ့တရားအသိဉာဏ်တူတွေရနိုင်ပါမလားမရနိုင်ဘူးမှာမင်းသားဟာဒါတွေကိုစောင့်စည်းနိုင်ခဲ့တဲ့အတွက်ကြောင့်စောင့်ရှောက်နိုင်ခဲ့တဲ့အတွက်ကြောင့်သူလူကျင်တဲ့ဌိနစည်းတွေကိုမရဘူးလားရပါတယ်ခင်ဗျာဘုန်းကြီးတို့ယောဂီများအဲ့ဒါတွေကိုစောင့်စည်းနိုင်ဖို့လိုတယ်စောင့်ရှောက်နိုင်ဖို့လိုမြင်ရကနေလေကိရိတာမဝင်အောင်မြင်နေလို့ရှု ကြားရကကိရိတာမဝင်အောင်ကြားတယ်လို့ရှုနှာခေါင်းနာရကကိရိတာမဝင်အောင်နာတယ်လို့ရှုအခုအရသာစားတဲ့အခါမှာလည်းပဲဒီစားတဲ့အရသာနဲ့စပ်ပြီးတော့ကောင်းတဲ့အရသာရှိတယ်မကောင်းတဲ့အရသာမရှိဘူးလားကောင်းတာလေးကိုနှစ်သက်တာလေးကြတော့သဘောမကျဘူးလားသဘောကျတယ်လေထားပြီးတော့တောင်းယူပြီးထပ်ထည့်ရတယ်ထပ်တွန်းထပ်ပြီးယူပြီးဘုန်းကြီးစီမှာလည်းပဲဟို အခုလိုကိုဗစ်ကာလကြီးဖြစ်တဲ့ကဘုန်းကြီးတို့ကိုအဲဒီလိုဘူဖေးစနစ်နဲ့ပဲဘုန်းကြီးယောဂီတွေကျွေးပါဘူဖေးစနစ်နဲ့ပဲကျွေးတယ်အဲ့ဒီလိုပဲကိုအလိုရှိရင်အလိုရှိတဲ့တော့ထားယူပြီးတော့သုံးဆောင်မှုလဲညွှန်ကြားပေးတာအဲသဘောကျတာလေးဆိုရင်ထပြီးတော့ယူပြီးထထပ်ပြီးတော့ယူပြီးဖုံးပေးကြအဲသဘောမကျရင်လည်းပဲကိုထည့်ထားတာတော့ကိုအောင်ဖုံးပေးနိုင်ကိုအောင်မသုံးဆောင်နိုင်ဘူးပေါ့အဲတော့ကောင်းလာလေးနဲ့သုံးဆောင်လာလို့ရှိရင်သဘောကျနှစ်သက်မှုဖြစ်တယ် ကိုမကြိုက်တာလေးနဲ့သုံးဆောင်ရရင်သဘောမကျဘူးမနစ်တဲ့ဘူးအဲဒီကြောင့်ကဒီရိတ်တာစားမကောင်းဒီရိတ်တာမကောင်းတာလေးတွေ့တယ်စားမကောင်းတရားနဲ့တရားဖုံးဆက်ပြောကုန်ပြီအဲမကောင်းဒါအခုဖုံးနဲ့ဒီဒီလိုလက်ကင်ဖုံးနေမပေါ်ခင်ကျိုးဖုံးတဲ့ချိန်လုံးကဘုန်းကြီးเจ้าမှာဘုန်းကြီးတွေ့တာလေးတခုပြောပြဒီနွေရာသီမှာလာတာနှစ်လာတာနှစ်ဟာဘုန်းကြီးเจ้าမှာနှစ်ပေါင်း25နှစ်တိုင်တိုင်ဒီလရှင်ဝတ်တယ် အမျိုးသမီးကျောင်းဒါအမျိုးသမီးကျောင်းကဘုန်းကြီးကျောင်းမှာနှစ်နှစ်တိုင်းနှစ်တိုင်းသင်လက်ရှင်ဝတ်တယ်ကလေးတွေဘုရုံးကတော့100ကျော်200ဝန်းကျင်လောက်ထိအောင်ဝတ်တယ်ဘုန်းကြီးကနေရာမပေးနိုင်ဘူးအဲ့လောက်ထိအောင်တခြားကျောင်းတွေကရှိသေးတယ်ကျောင်းတွေကရှိသေးတဲ့အတွက်ကြောင့်မို့လျှော့ပြီးတော့လက်ခံပေးပါလျှော့ပြီးတော့လုပ်ပေးပါဆိုပြီးတော့အဲသူအတန်းတွေကိုလျှော့ပြီးတော့အဲ့ဒီမှာလက်ခံပြီးတော့မှဒီကလက်ခံနိုင်တဲ့လောက်ကိုသာသူအဲဒီလက်ရှင်ဝတ်ကြအဲ့ဒီမှာဒီလက်ရှင်ဝတ်ကြတော့ ဘုန်းကြီးเจ้าမှာကအဲ့ဒီအချိန်တုန်းကလည်းဘုန်းကြီးเจ้าကဟိုပြောရရင်ကတော့မဖွံ့ဖြိုးသေးဘူးပေါ့လေရိတ်တာကတိတ်ပြီးတော့မတိုးတက်သေးဘူးမအောင်မြင်သေးဘူးပေါ့အဲ့ဒီအချိန်ဆိုတော့ဘုန်းကြီးเจ้าမှာအလှရှင်ရှိတဲ့အခါမှာအလှရှင်ကျွေးတာကိုမုံဟင်းကကျွေးရင်မုံဟင်းကသုံးဆောင်ရမယ်ပေါ့ခေါ်ဆွဲကျွေးရင်ခေါ်ဆွဲပေါ့နန်းကြီးတို့ကျွေးရင်နန်းကြီးတို့ပေါ့စသည်ဖြင့်အဲ့လိုကျွေးပါတယ်အဲ့လိုအလှရှင်မရှိတဲ့ရဲကြတော့ဘုန်းကြီးတို့ကတတ်တာအောင်ဆိုပြီးတော့ရိုးရာဆိုပြီးကျွေးတယ် ကျောင်းမှာအမြဲတမ်းသုံးဆောင်တဲ့အယုံစွမ်းသုံးဆောင်တဲ့ဟာရိုးရာအဲ့ဒီရိုးရာကဘာလဲဆိုတော့စွမ်းရယ်ခရမ်းရည်တွေငပိခြင်းနဲ့ပဲဂရီပါပြုတ်ဒါကိုရိုးရာဆိုပြီးခေါ်တယ်ဒါအလူရှင်မရှိရင်ဒါပဲဖုံးပေးရတယ်အလူရှင်မရှိရင်ဒါပဲဖုံးပေးရတော့အဲ့ဒီမှာတရက်အာယုဇွမ်းအလူရှင်မရှိတဲ့အတွက်ဘုန်းကြီးကအေးမင်းတို့လုံနေကြရိုးရာပဲလုံလိုက်ပေါ့ဆိုပြီးတော့ဘုန်းကြီးရိုးရာလုံခိုင်းလိုက် ရိုးရလှုပ်ခိုင်းလိုက်တဲ့အခါကလည်းကြတော့မနဲ့အာယုံဆုံးစားခြင်းကြတော့တင်းလာတဲ့အခါမှာအဲ့ဒီမှာဒီသီလရှင်ပေါ့စတယ်အဲ့ဒီပေါ့စလေးတွေကဒီကြည့်ပြီးတော့အထူးအဖြင့်တော့ဘဲဂရီပါပြုတ်ပေါ့ဘဲဂရီပါပြုတ်ကိုဒီခါလေးဇွန်းလေးနဲ့ကော်ပြီးကြည့်တေချာမမြင်ဘူးတော့တေချာကြည့်တေချာကြည့်ပြီးပြန်ထက်ဟိုတယောက်ကဒီခါဒါလေးကော်ပြီးတေချာကြည့်ပြန်ထက်သူ ဘုန်းကြီးဟိုဒီကလေးရာဒီမျိုးဆိုရင်ဘုန်းကြီးဘယ်မှစွန်စားကွန်စားပြင်လာတာမလိုက်ဘူးကလေးတွေဟိုစားတဲ့တောက်တဲ့နေရာမှာမပြည့်စုံတာတော့ဘာလို့ဖြစ်မှာစိုးလို့နောက်ပြီးတော့ကျောင်းဝေယဝဆရရဲ့ပေါ့မှာစိုးလို့အများအားစောင့်ကြည့်ပြီးတော့နေဘယ်လိုဆိုတော့ကလေးတွေကဒီလိုဒါလေးကိုကြည့်ကြည့်ပြီးတော့ပြန်ပြန်ချအဲ့လိုပြန်ပြန်ချပြီးတော့စောစောပဲဟိုစွန်လေးကိုလည်းပဲနှစ်စုံသုံးစုံလောက်စားပြီးဆင်းတယ်ကလေးတွေ ဆင်းပြီးတော့အဲ့ဒီတော့ကကျိုးဖုံးဆိုတော့ရုံးကမ်းမှာကျိုးဖုံးတဲ့ကိုယ့်အိမ်ကိုဖုံးဆက်လို့ရအဲ့လိုပေါ့အဲ့တော့အဲ့ဒီကျိုးဖုံးကလိုင်းခွဲလောက်ထားလိုက်တယ်ရုံးကမ်းကိုတကယ်ပင်မကဘုန်းကြီးကြောင်းထဲမှာဘုန်းကြီးကြောင်းထဲမှာဘုန်းကြီးကရုံးကမ်းကပြောတာကိုကြားချင်ရင်အဲ့ဒီဘုန်းကြီးဖုံးကိုလှန်ထားလိုက်ဘုန်းကိုလှန်ထားလိုက်ရုံးကဘာတွေပြောပြောဘုန်းကြီးစီမှာကြားနေရအဲ့ဒီမှာကလေးတွေကစွန်းသားကြောင်းကနေပြီးတော့ပြန်လာအဲ့ဒီမှာဆက်ကလေးတွေကိုအိမ်ကိုလှမ်းဆက်တယ် ဘာတွေကြွေးမှမသိဘူးမဲမဲကြီးဘာတွေကြွေးမှမသိဘူးအတုပ်လာဖို့လဲပါအောင်အကျော်လာဖို့လဲပါအောင်စသည်ဖြင့်ကလေးတွေကအင်ကိုမှားကြတာလေအင်ကိုမှားကြတာဘာလဲဆိုရင်ဒီကိုမနစ်သက်တာကိုစားရတဲ့အခါကလည်းကြသဘောမကျမှုတွေဖြစ်တာမစားနိုင်ဘူးဒီနေရာကိုကြာရှည်စွာတောင်းမထိုင်နိုင်ဘူးအဲ့ဒါဘုန်းကြီးတို့ယောဂီများဒီအရသာနဲ့စက်လို့လည်းပဲမရှုနိုင်သေးရင်ကတော့ဖြင့်ဒီကလောဘဖြစ်เสียရှိရင်လည်းလောဘဖြစ်မယ် ဒေါသဖြစ်စရာရှိရင်လည်းဒေါသဖြစ်မယ်ရှုမှတ်နိုင်တဲ့ပုဂ္ဂိုလ်အနေနဲ့ကတော့ဝါတိုင်းဝါတိုင်းတစ်ချက်ဝါလိုက်ပြတ်သွားလိုက်တစ်ချက်ဝါလိုက်ပြတ်သွားလိုက်တစ်ချက်ဝါလိုက်ပြတ်သွားလိုက်ဖြစ်ပြီးပြည့်နေတဲ့သဘောကြီးတွေပဲဒီမျိုးတောင်မျိုးချဖို့မိနေတယ်မျိုးချဖို့တောင်မိနေတယ်အဲ့ဒီမှာဝါရေဝါရေဝါရေဒါပဲဝါနေနောက်ကြတော့ပါဇက်ထဲမှာတခါတည်းတည်ရင်ပြည့်လာတယ်တွေးတယ်ပြည့်လာပြီးအဲ့ဒါမျိုးချလို့လည်းမရထွေးခြင်းဖြစ်လာအဲ့ဒီလို ယောဂီပုဂ္ဂိုလ်ကအမှန်ကောင်းနေပြီဆိုရင်ဒီစားနေတဲ့အဟာရနဲ့ပတ်သက်ပြီးတော့ဘာမှလောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမရှုမှတ်နိုင်ရင်တော့လောဘဒေါသတွေဆိုရယ်ကိလေသာတွေဒီလျှာဘောက်ကလည်းပဲမဝင်နိုင်ပြီဘူးလားဝင်နိုင်တယ်ခေတ္တလေးဆိုလိုက်ဇိဝါဒွာရဇိဝါဒွာရသာခဏသာခဏသာကစာရင်မှတ်ရတယ်သာကစာရင်မှတ်ရ စားရမှတ်ရကိလေသာကိလေသာကင်းကွာနိုင်တော့တယ်ကင်းကွာနိုင်တော့တယ်အေးရှုမှတ်နိုင်လို့ရှိရင်ယောဂီပုဂ္ဂိုလ်ကအမှတ်ကိုနိုင်အောင်မှတ်နိုင်ရင်စားနေရတဲ့ရတာတွေကဘလောက်ကောင်းတာတွေကြွေးကြွေးဘာမှရတာမရှိတော့ဘူးဒါကြောင့်မို့ယောဂီတွေကိုဘုန်းကြီးတို့ကဲခတ်ကြည့်ရအစာကောင်းနေရင်အဲ့ဒီယောဂီတရားမကောင်းသေးဘူးအစာကောင်းနေကောင်းနေတာနော် ကောင်းလိုက်တာဒီနေ့စားတာဒါတို့ဒါတို့အဲ့ဒီလိုဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမကောင်းသေးဘူးတရားကောင်းတဲ့ပုဂ္ဂိုလ်ကလည်းဘာတွေကြွေးလို့မှသူမကောင်းတော့တရားကောင်းပြီဆိုရင်စားကိုမစားကြတော့သူ့ဟာသူဘလောက်ကောင်းတာတွေအမဲမဲကြွေးကျင်တာကြွေးအဲ့ဒီဘုံကအရသာခံစားမှု သူ့မှာမရှိတော့သူသိနေတာက ဖြစ်ပြီးပြည့်နေတဲ့သဘောပဲသိတယ်အရသာတွေရဲ့ ခံစားမှုတွေကတခါဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောပဲဝမ်းနေတယ်တစ်ချက်ဝမ်းလိုက်ပြက်သွားလိုက်တစ်ချက်ဝမ်းလိုက်ပြက်သွားလိုက်တစ်ချက်ဝမ်းလိုက်ပြက်သွားလိုက်ဒီသဘောပဲသိတယ်အဲ့ဒါဘုန်းကြီးကဇာသဘောနဲ့ပြောနေတာမဟုတ်ဘူးနော်ဘုန်းကြီးတို့ကိုယ်တိုင်တကယ်ဒီတိုင်းရှုမှတ်တယ်ဒီတိုင်းရှုမှတ်လို့ဒီတိုင်းသိတယ်တခါတည်းမှာဘုန်းကြီးဆိုရင်စွန်းလေးပါဇာတက်ထည့်ပြီးတစွန်းစာလေးထည့်အဲ့ဒီတစွန်းစာပဲနောက်ထပ်ထပ်ပြီးတော့မစားဖြစ်ဘူး ။ဘာကြောင့်လဲဒီစားနေတဲ့ဒီပါဇက်တရားဟာတော့ထွေးကျင်တာ။မြူလို့မရဘူး။ဒီအမှတ်ကဝါရဲ့အမှတ်ပဲသိနေတယ်။ဝါရဲ့အမှတ်ပဲဝါရဲ့မှန်လိုက်ပြတ်သွားလိုက်ဝါရဲ့မှန်လိုက်ပြတ်သွားလိုက်ဒီသဘောပဲသိတော့တယ်။ဒီသဘောပဲသိတော့တယ်မြူကိုမမြူဖြစ်ဘူး။အဲ့ဒီမြူရမယ့်အချိန်ကိုဘေးကအတန်လေးပေးလိုက်လို့တတိယလိုက်တဲ့အခါတတိယပြီဆိုတာနဲ့မြူဖို့ဟာမမြူနိုင်ဘူးတော့။မမြူနိုင်လို့ထွေးရင်ရောရမှာ။ဥမာအများရှိတယ်။တခြားပုဂ္ဂိုလ်လည်းနဲ့ရတယ် အဲ့ဒီခါကျတော့ဘာလို့ရလဲဆိုလေဘင်းကိုလက်နဲ့သွားပုတ်ရတယ်လက်နဲ့ပုတ်ပြီးတော့မှတခါလဲဆွဲပြီးတော့မျိုးရဲမျိုးရဲဆိုပြီးတော့အမှတ်နဲ့မျိုးရတယ်အဲ့ဒါပြီးရင်နောက်ထပ်တစ်စုံလဲဘာမှမစားလို့လို့အဲ့ဒါကိုယ်တပိတ်လေးကိုအဖုံးပိတ်ပြီးတော့ကိုယ့်အကိုလွယ်ပြီးတော့အမှတ်နဲ့ပြန်လာဒါကိုကိုယ်တိုင်ဒီစားတဲ့အခါမှာအမှတ်နိုင်နိုင်နေနေမှတ်နိုင်ရင်ဘာကိလေသာမှမဝင်ဘူးဆိုတာကိုဘုန်းကြီးတို့ကိုယ်တိုင်ဒါကိုယ်တိုင်လက်တွေ့ပါမယ်ဒါကြောင့်မို့ ဇင်ဝါဒွါရစာခဏစားတယ်စားရင်စားတာလေးကိုမှတ်မှတ်စားနိုင်ရင်အမှတ်ကောင်းရင်အစာမကောင်းတော့အစာကောင်းလိုက်တာဆိုရင်တရားမကောင်းသေးဘူးအဲ့ဒါပဲအဲ့ဒါလေးနှစ်ခုပဲဒါကဘုန်းကြီးတို့မဟာစီဆရာတော်ဘုရားကြီးရဲ့တရားပြဆရာတောင်ပုလူဆရာတော်ဘုရားကြီးရဲ့တရားပြဆရာဖြစ်တဲ့မင်းကွန်းဇေတဝန်ဆရာတော်ဘုရားကြီး အဲ့ဒီမင်းကုန်းစီတုံဆရာတော်ဘုရားကြီးကတရားပြတဲ့အချိန်မှာတရားအထုတ်တဲ့ပုဂ္ဂိုလ်တွေကိုကိုเจ้าလေးပေါ်မှာဟောနာရီထိုးပြီဆိုပြီးပြောတာနဲ့တူတယ်နော်ဟုတ်လားကိုเจ้าလေးပေါ်မှာကိုဆွန်းအုပ်လေးနဲ့လာပြီးတော့ပို့တာဆွန်းအုပ်နဲ့လာပို့တော့ဆွန်းသားเจ้าကပုဂ္ဂိုလ်တွေကရောက်စပုဂ္ဂိုလ်ဆိုရင်ဆွန်းကိုအပြည့်အဝအများကြီးထည့်ပြီးပို့ဘာလဲဆိုတော့ညနေဆောင်ပါဆိုလို့သူကုံစားတင်းစား တရားကောင်းနေပြီဆိုတဲ့ပုဂ္ဂိုလ်ကြတော့စွန်းစားကြည့်လိုက်စွန်းနေရရော့သွားတယ်မစားစွန်းနေလည်းမရော့တယ်မထင်ဘလောက်ကောင်းတာလေးတွေသူစားကောင်းအောင်ဆိုပြီးတော့အမျိုးစုံထည့်ပေးလိုက်ဘလို့မှမစားတော့အဲ့ဒီဟာကိုကြည့်လိုက်ပြီးသားဖြင့်သူစွန်းပွဲကိုကြည့်ခြင်းအပြင်ဩဒီပုဂ္ဂိုလ်တရားတွေကောင်းနေတယ်တရားကောင်းနေပြီဆိုရင်သူ့ကိုသွားကြည့်လိုက်ဘယ်နေရာကြည့်လိုက်ကြည့်လိုက်အမှတ်မလို့တော့အမှတ်စိတ်နေအဲ့ဒီလိုဆိုရင်တရားကကောင်းသွား တရားကောင်းပြီဆိုရင်အစားလုံးဝမကောင်းတော့ဒါကြောင့်မို့စားတဲ့နေရာမှာလည်းပဲရှုမှတ်မှုလေးနဲ့စားမယ်ဆိုရင်အဲ့ဒီအရသာပေါ်ကနေပြီးတော့ကိလေသာတွေကင်းသွားနိုင်တယ်ကိလေသာမဝင်တော့နောက်တကကာယဒွါရကာယေနတံဝရောတာရုကာယေနကာယဒွါရဖြင့်တံဝရောရာဂဒေါသမောဟကိလေသာတွေမဝင်အောင်စောင့်စည်းခြင်းပိတ်ဆို့ခြင်းဒီတာရုကောင်းလာပါပြီကာယဒွါရဆိုတာအတွေ့အထိပဲ အတွေ့အထိနဲ့ဆက်ပြီးတော့လည်းပဲကိလေသာမဝင်နိုင်အောင်ဘယ်အရာပဲဖြစ်ဖြစ်ပေါ့အဲ့ဒီအရာအတွေ့အထိတွေတွေ့ထိမိတိုင်းတွေ့ထိမိတိုင်းကိုဟာတတိကပ်ပြီးတော့ရှုမှတ်ပေးနေရင်ကောင်းတဲ့အတွေ့အထိတွေတွေ့ထိရလို့လည်းပဲကိလေသာမဝင်တော့ဘူးမကောင်းတဲ့အတွေ့အထိတွေတွေ့ထိရလို့လည်းပဲကိလေသာမဝင်တော့ဘူးဘာကြောင့်မဝင်တာလဲဆိုတော့အာလုံးထိတဲ့မြတ်တိတဲ့မြတ်တွေဟာမြဲလို့လားမမြဲလို့လား မမြဲလို့ပါမမြဲတဲ့ဘောညံသက်ဝင်သွားပြီဆိုရင်ကိလေသာတွေကလုံးဝကိုပြင်းသွားတယ်ဆိုလိုက်ကာယဒွါရကာယဒွါရထိခဏထိခဏထိကထိတယ်မှတ်ရတယ်ထိကထိတယ်မှတ်ရတယ်ထိတယ်မှတ်ရထိတယ်မှတ်ရကိလေသာကိလေသာကင်းကွာနိုင်တော့တယ်ကင်းကွာနိုင်တော့တယ်ဟောနောက်တကမနတ္တံဝရောတာရု မနတ္တာစိတ်ဖြင့်တံဝရောယာကဒေါသမောဟကိလေသာမဝင်နိုင်အောင်စောင့်စည်းပိတ်ဆို့ခြင်းသည်တာရုကောင်းလာပါပြီ။အဲဒီစိတ်ထဲမှာလည်းပဲအတွေးစိတ်လေးနဲ့စပ်ပြီးတော့ကိလေသာမဝင်ဘူးလား။ဝင်ပါလေ။တရားတရားအတွေးကောင်းလေးတွေးပြီးတော့မျက်နှာတွေပြုံး။တချို့ကအတွေးကောင်းလေးတွေးနေ။အတွေးကသိပြီးတော့ကိုယ်သဘောကျတာလေးဆိုတော့ဒီကမျက်နှာပေါ်မှာကိုယ်ပဲပြုံးရိပ်တန်း။အဲလိုပြုံးရိပ်တန်းနေရင်ကနေပြီးတော့ မကောင်းတဲ့အတွေးတွေလည်းဝင်လာရောစိတ်ထဲမှာခါတယ်မျက်နှာပေါ်မှာတခါလဲရဲသွားမျက်နှာပေါ်မှာဝဲပေါ်သွားတယ်ပုံမှာသူ့ရဲ့အတွေးထဲမှာမကောင်းစိတ်တွေမကောင်းတဲ့အတွေးတွေဝင်လာတယ်ဆိုတော့သိတာဒါကြောင့်မို့စိတ်ကူးတာစဉ်းစားတာကြံစည်တာနဲ့ဆက်လို့လည်းပဲကောင်းတဲ့အကြံစီလေးတွေဖြစ်ပေါ်လာရင်သဘောကျနှစ်သက်မှုတွေဖြစ်တယ်မကောင်းတဲ့အကြံစီတွေဝင်လာလို့ရှိရင်စိတ်ဆိုးစိတ်ပြတ်မှုတွေဖြစ်တယ် ဒါကြောင့်မို့စိတ်ကူးစဉ်းစားကြံစည်ရမှစလို့လည်းပဲဒီစိတ်ပေါက်ကကိရိတာတွေမဝင်နိုင်ပြီဘူးလားဝင်နိုင်ပါတယ်မနောဒွါရမနောဒွါရတိခဏတိခဏတိကတိတယ်မှတ်ရတယ်တိကတိတယ်မှတ်ရတိတယ်မှတ်ရကိလေသာကိလေသာကင်းကွာနိုင်တော့တယ်ကင်းကွာနိုင်တော့တယ်အဲဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကယဟန်၅ပါး ဇကုဒ္ဒရာသောတဒ္ဒရာကာဏဒ္ဒရာဇင်ဝဒ္ဒရာကာယဒ္ဒရာဆိုတဲ့အဲ့ဒီဒ္ဒရာ၅ပါးကိုတပါးစီတပါးစီကိုပဲသူတို့စောင့်ရှောက်တယ်အဲ့လိုတပါးစီစောင့်ရှောက်ရတာနေပြီးတော့မိမိကပူပြီးခက်ခဲတယ်မျက်စိပေါက်စောင့်ရှောက်ရတာပူခက်ခဲတယ်နားပေါက်စောင့်ရှောက်ရတာပူခက်ခဲတယ်စသည်ဖြင့်ညဉ့်ညကုန်ညအဲ့ဒီအချိန်မှာမြတ်စွာဘုရားတန်သွားပြီးလျှောက်တော့မြတ်စွာဘုရားကအာလုံးဟာခက်ခဲတာကြီးတွေပါပဲခွေးတို့ယောဂီများလည်းပဲ တတိထားခြင်းမျက်စိဘောက်လည်းထင်ရတာခက်တာပဲနားဘောက်ထင်ရတာလည်းခက်တာပဲနှာခေါင်းဘောက်လည်းခက်တာပဲလျှာဘောက်လည်းခက်တာအကုန်လုံးခက်ခဲတာကြီးတယ်ပဲကိလေသာမဝင်အောင်ဆောင်းရှောက်ရတာနိဆောင်းရှောက်တဲ့အခါမှာတတိဥစည်းတဲ့စိတ်လေးနဲ့ဆောင်းရှောက်ပေးရတတိဆိုတဲ့အဆောင်လေးထားပေးရအိမ်နေမှာမိမိတို့ဝင်းချံမှာအဆောင်တလုံးဝရှိလို့ရှိရင်လူစိုးတစ်ခုဝင်နိုင်သေးရလားမဝင်နိုင်ပါဘူးအဲ့ဒီလိုပဲမိမိရဲ့ခန္ဓာမှာခုကိလေသာမဝင်အောင်ရှုမှတ်နေတဲ့အခါမှာတတိဆိုတဲ့အဆောင်လေးထားရတယ် တတိဆောင်လေးကမြင်လိုက်တဲ့ခါမှာမြင်တယ်ရှုပြီးတော့ပြေးလိုက်ကြားလိုက်တဲ့ခါမှာကြားတယ်ရှုပြီးတော့ပြေးလိုက်နှကနှကောင်းကနံတဲ့ခါမှာနံတယ်လျှာကရတာစသည်တဲ့ခါသိတယ်အတွေ့အထိတွေ့တိတွေကတွေ့တိတယ်စိတ်ကူးရင်စိတ်ကူးတယ်စသည်ဖြင့်အဲ့ဒီတတိဆိုတဲ့အဆောင်လေးနဲ့စောင့်ပြီးတော့ရှုမှတ်ပြီးတော့ပြိနေမယ်ဆိုရင်အဲ့ဒီမျက်စိနာနာလျာကိုစိတ်ကိလေသာဝင်လို့ရသေးလားဗျာမရပါဘူးအဲ့ဒီလို၅ပါးလုံး၆ပါးလုံး ဒွါရ6ပါးလုံးအကုန်လုံးကိုစောင့်ရှောက်နိုင်ရင်အကောင်းဆုံးပဲတဲ့တာဓုတပ္ပတ္ထသံဝရောတဲ့အလုံးစုံသော6ဒွါရတို့ကိုမင်းတို့စောင့်ရှောက်နိုင်ရင်အကောင်းဆုံးပဲတဲ့တပ္ပတ္ထသံဝတောဘိက္ခုတဲ့အလုံးစုံသော6ဒွါရတို့၌6ဓာတ်တို့နဲ့ဆိုတာစကုဓာတ်သောတဓာတ်ကာဏဓာတ်ဇင်ဝဓာတ်ကာယဓာတ်မနဓာတ်အဲ့ဒီ6ဓာတ်တို့၌အာဟုသောစောင်းရှောက်နိုင်သောဘိက္ခုယဟန်သည် တပ္ပဒုက္ခဗမုစတိအလုံးစုံသောဆင်းရဲမှလွတ်မြောက်နိုင်တယ်။ဘာကလွတ်မြောက်နိုင်လဲ။အလုံးစုံဆင်းရဲကလွတ်မြောက်နိုင်တယ်။အခုဘုန်းကြီးတို့တရားအထုတ်တယ်ဆိုတာဆင်းရဲတွေလူကျင်တာလားလွတ်မြောက်ခြင်းလား။လွတ်မြောက်ခြင်း။လွတ်မြောက်ခြင်းဒီဒွါရ6ပါးကိုကိလေသာမဝင်အောင်မဆောင်ရှောက်ရဘူးလား။ဆောင်ရှောက်။မျက်စိဘောကလည်းမဝင်အောင်ထင်းရမယ်။နားဘောကလည်းမဝင်အောင်ထင်းရမယ်။ထင်းနေဆိုတာရှုမှတ်ပေးရ။ အကုန်လုံးကိုပဲမျက်စိနားနာလျာကိုယ်စိတ်ဆိုတဲ့6ဓာရကပေါ်လာသမျှအာယုန်တိုင်းတတိဥစည်းတဲ့စိတ်ကလေးနဲ့ရှုမှတ်နိုင်ပြီဆိုရင်အဲဒီရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ဟာအာလောကိလေသာမဝင်နိုင်တော့တဲ့အတွက်ကြောင့်တပ္ပဒုက္ခဗမုစတိအလုံးစုံသောဆင်းရဲအလုံးကလွတ်မြောက်နိုင်တယ်လို့အဲဒီမှာယဟန်၅ပါးကိုမြတ်စွာဘုရားဟောလိုက်တယ်အဲတော့ဒီ၅ မိမိတို့တပားစီတပားစီထင်ရမှာမဟုတ်ဘူးအဲ့ဒီ6ဒွါဒါစလုံးကိုအကုန်လုံးကိလေသာမဝင်အောင်ထိအဲ့ဒီသဗ္ဗဒုက္ခဘုံဘုစတိအဲ့ဒီလိုထိမ့်သိမ့်နိုင်လို့ရှိရင်အလုံးစုံသောဆင်းရဲအလုံးကလွတ်မြောက်နိုင်တယ်လို့မြတ်စွာဘုရားဟောလိုက်တဲ့အခါကျတော့မှအဲ့ဒီ၅ပါးမြတ်စွာဘုရားဟောတဲ့တရားကိုနားကနေနာပြီးခန္ဓာညာစိုက်ပြီးတော့ပေါ်ခိုက်အာယုံလေးကိုနှလုံးသွင်းရှုမှတ်ရင်းနဲ့ပဲဒေသနာတော်ဆုံးတဲ့အခါကလည်းကြတော့ သောတပတ္တိမညာပူညာဆက်ရောက်ပြီးတော့သောတပန်တည်ကြတယ်ဒါကြောင့်ဒေသနာဝသနေဒေသနာတော်ဤအစုံ၌ဒေသနာဝသနေဒေသနာတော်ဤအစုံ၌ဒီပြင်စာဘိက္ခုဒုယဟငါးပါးတို့သည် သောတပတ္တိဖလေသောတပတ္တိဘူ၌ပတိတဟိတုကောင်းစွာမသွေတည်တော်မူကြပါပေတည်းသာဓုသာဓု